ဘုန်းကြီးတို့ဒီနေ့က2023ခုနှစ်ဇန်နဝါရီလ14ရက်စနေနေ့ညနေပိုင်းသမောရိယရပိုင်း323သုံးချကျင်လမြပဋ္ဌံပိုင်း54အာရပစ္စယပိုင်း6အိန္ဒိယပစ္စယအပိုင်းတည်းဒီနေ့အာရပစ္စယအဆုံးသတ်ဖို့ပါအာရပစ္စယဘုန်းကြီးတို့လေ့လာကြည့်တဲ့အခါကျတော့ဘာတွေ့မလဲဆို ရုပ်အာရနာအာရပေါ့နော်ပါဠိလေးနည်းနည်းကြည့်လိုက်ရုပ်အာရပစ္စည်းနာရပစ္စည်းဆိုဘုရားဒီလိုခွဲဟောယောအာရပစ္စည်းကြကပလီကာရော အာရောဣမတကာတအာရပစ္စေနာပစ္စယောနာအာရက၃ခုရှာပါနော်အတ္တစေနာဝိညာဉ်ဒီအတွက်အာရူပိနောအာရာ သံပြေရကနဓမ္မနံတံသမုဋ္ဌာနာနိသာရူပနံအာဟာရပစ္စေနာပစ္စယောပါဠိလေးလည်းသူ့အသူစနစ်ကြအတောင်လောက်တာပေါ့နော်ပရမယောအာရပစ္စည်းမှာပဗလိကာရောအာဟာရောဒါတော့ပစ္စပစ္စည်းပေါ့အကြောင်းတရားပေါ့ဣမတကာယတာဒါအကျိုး ဒီအကြောင်းကျိုးဘာနဲ့ထောက်ပံ့အာရပစ္စေနပစ္စယအာရပစ္စယတတ္တိဖြင့်ကျေစုပြုထောက်ပံ့တာနောက်နာရတရားသုံးပါးနဲ့အာရိပိနောအာဟာရဒါအကြောင်းတရားသူနဲ့ရှင်မောရှင်မစိတ်စင်တပိတ်ဒီသံယုတ်တကနာဓမ္မနံအဲ့ဒီစိတ်ကြောင့်ဖြစ်တဲ့တန်သမုဋ္ဌာနာနိစာရူပနံယုတ်တွေပေါ့ အဲ့ဒါအာရပစ္စည်းနာပစ္စည်းအာရပစ္စယတတ္တိဖြင့်ခြေစုပြုတယ်သူကသူကြောင်းကျိုးကြောင်းကျိုးလေးကွဲသွားရုပ်ဖတ်အဓိပ္ပာယ်တွေလည်းလေ့လာထားတယ်တရားတွေလည်းနာထားတယ်ကြောင်းကျိုးကွဲအောင်လည်းရုပ်ဖတ်ထားရင်တရားကျင့်တဲ့နေရာလည်းသွားထောက်ကူပြုပါဒီတော့အာရကလေ့လာကြည့်တဲ့အခါကျအာရပစ္စည်းလေ့လာ အာရရုပ်အာရတစ်မျိုးနာအာရတစ်မျိုးဆိုနှစ်မျိုးပေါ့ ဒါသိသွားပြီဒါတော့ဒီ30ဘုံမှာရှိတဲ့ပုံကိုယ်တွေလိုက်ကြည့်အောင်ပေါ့တချို့ကြတော့ရုပ်ပဲတတ်တတ်ရှိတဲ့ပုံကိုယ်တွေရှိတယ်တင်ညတဘုံသားတွေတင်ညတဘုံသားတွေကြတော့သူကနံတရားမရှိဘူးလေရုပ်ပဲရှိတယ်နော်ရုပ်ခန္ဓာကြီးတက်တဲ့နှစ်ပေါင်းမဟာက900နော်တက်ရှင်နေတယ်ဆိုอืม ဘယ်လိုသက်ရှင်သလဲနော်ရုပ်သက်အနေနဲ့ရှင်တော့ဒါပေမဲ့လို့ဒီလူဘဝရှိစဉ်ခေါင်းကသူကဇန်တရားတွေရအောင်အထောက်တော့ဇန်ရတဲ့ကမ္မထံတစ်ခုခုပေါ့နော်အဲ့ဒီကမ္မထံတစ်ခုအထောက်လို့ဇန်တရားတွေရအောင်ဇန်ကဘယ်လောက်ထိရမလဲသုဒ္ဓဇန်သုံးဖို့ပြည့်စုံဇန်ပေါ့ဒီပြည့်စုံဇန်တွေရအောင်အထောက်အဲ့ဒီစေတနာ ကုသိုလ်ကံတွေကြောင့်မို့ နာအတညတရုပ်ရှိတဲ့ပုံပေါ့သူကနန္တရားတွေရှိလို့ဒီနန္တရားတွေရှိလို့လောဘဒေါသမောဟတွေဖြစ်တာပဲဒီနန္တရားတွေအပြစ်မြောင်ဆင်ញင်ပြီးပြည့်စုံစံရအောင် အထောက်တော်အဲကြောင့်နန္တရားတွေပြည့်မြင်ပြီးအထောက်လိုက်တဲ့တွင်နောက်ဆုံးပါဖြစ်သွားတင်ညတဘုံရုပ်ရှိတဲ့ရှိတဲ့ပုံမှာမာက900တွားပြီးတော့အသက်ရှင်နေနိုင်တာပါ နော်အရူပဘုံအရူပပြမာတွေကြတော့စိတ်ကြီးပဲရှိတယ်ယောဂမရှိပြန်နော်ခုခုနကအတင်ညတဘုံကြတော့ဘာနဲ့သွားမလဲဆိုကပိကတော့အာရလည်းမဟုတ်ဇံသူကတော့ယုတ်ကံတရားနဲ့သက်စီတာပေါ့อืมသူရဲ့ယုတ်ယုတ်တရားယုတ်ယုတ်တုံးယုတ်ခိုင်ဖြစ်နော်ယုတ်ခန္ဓာဝိတ္တကြီး ခုနသူကံပေါ့ပြုလုပ်ထားတဲ့ကံကြောင့်ဒီလိုပဲပြောအောင်အာစာရမှဖြစ်အတင်ညတဘုံအရူပဘုံမှာလည်းဒီတိုင်းပဲသူလည်းစိတ်ကြက်တက်တက်ရှာနန္တရားမရှိဘူးသူကြတော့ဗာနဲ့ရှင်မလဲဆိုတော့နာဝိနာအာဟာရသုံးမျိုးရှိတော့စေတနာအာဟာရယဝိညာဏအာဟာရယဒါမျိုး အာဟာရတွေကြောင့်အသက်ရှင်တယ်လို့ပြောလို့ရ နောက်ဘုန်းကြီးတို့လူတွေနတ်တွေအပေဘုံသားတွေဒါတွေကြတော့ဒီကံစေဥလူအာဟာရပေါ့ဒီကြောင်းတရား၄ပါးနော်ဒါကိုအဓိကထားပြောအဲဒီ၄ပါးကြောင်းပေါ့အဲ့ဒီမှာတော့ကံစေဥလူအာဟာရအဓိကတော့အာဟာရကအဓိကပြောလို့ရတော့ဘလို့ယုတ်ခန္ဓာကုန်တို့လူတိရစ္ဆာန်တို့နတ်တို့မြမတို့နတ်တို့လူတို့ပေါ့ ဒါတော့အစာအာဟာရကြောင့်ဒီအာဟာရကတော့အဓိကကြတော့ကြံရတွေလည်းပါတော့ဘူးအဲတော့ဒီမှာဗာပြောကျင်တာလေဆိုဘုန်းကြီးတို့အသက်ရှင်အနာမရေကိစ္စတွေမနီရလည်းပြောတာပေါ့နော်အသက်ရှင်အနာမရေကိစ္စမှာတော့အာသိပ္ပပညာရှင်များတော့သူတို့ကတော့အစာတော့ကိုတရိထားစားဖို့ကိုလည်းလှုပ်ရှားဖို့အလားချိန်မှာနာယူဖို့စေရောကိုပါနာယူရင်ဟုတ်လား မိသားစုတွေမှာစိတ်ချမ်းသာအောင်နေဒါတော့သူတို့အသက်ရှိတယ်ပေါ့ဒါမျိုးဒီလိုကြံကြံပြုနာမ်ပိုင်းဆိုင်ရာတွေစိတ်ပိုင်းဆိုင်ရာတွေတော့သူတို့မိစောင်ညွန့်ကြားတာမရှိဘူးပေါ့ဘုန်းကြီးတို့မြတ်စွာဘုရားရဲ့အဆုံးအမတွေကြတော့ရုပ်ပိုင်းဆိုင်ရာနာမ်ပိုင်းဆိုင်ရာဒီလိုမိစုံနေတာတွေတွေ့ရလိမ့်မယ်အဲတော့ ကံဒီထဲမှာခုနကံစေဥဒ္ဓဟာရကြည်လိုက်ပေါ့ကံဒီထဲမှာပရိသန်တွေကြိုးပေးတဲ့ကံရှိသလိုပုဒ္ဓိကြိုးပေးတဲ့ကံတွေလည်းရှိတာအဲပုဒ္ဓိမှာလည်းအတိတ်ပြုတဲ့ကံတွေရှိတယ်အတိတ်ကပြုခဲ့တဲ့ကံတွေရှိတော့အတိတ်ကအကျိုးပေးခွင့်ရောကံတွေကတော့ဒါတွေကတို့ပြုချေမှုမှာလက်ရှိပစ္စုပန်ကံပစ္စုပန်ဘဝမှာဒါတွေကောင်းကောင်း နေနိုင်အောင်ကောင်းကောင်းကံနေပြုပြင်ပေးလဲအသက်ရှည်တယ်ဆိုတဲ့အကြောင်းကိုဒါလေးပြောပြလို့အဲ့မှာဘုန်းကြီးတို့မနေတော့နောက်ဆုံးမှတ်စုလေးပိုင်ပါဘူးနော်ဝတ္တပမင်းနဲ့ပတ်သက်ပြီးတော့ရေးထားတဲ့မှတ်စုလေးပေါ့အဲ့ဒီမှတ်စုလေးကြည့်မယ်ပေါ့စုံပိုင်တာလေးอืม စုံပိုင်နာလေးမှာဘာရေးထားလဲတီဟိုအောင်နာလေးဆက်ကြည့်ငါဒီမှာတီဟိုကျုံမှာဝတ္တပမင်းရဲ့အကြောင်းဒါလေးပြောချင်တီဟိုမင်းဝတ္တပတီဟိုကျုံဒီလေးလည်းငါကျုံလို့လည်းခေါ်တော့တီဟိုနိုင်ငံလို့လည်းဒီကျုံမှာဝတ္တပမင်းဆိုတာရှင်ဒါမာဝဝထုတယ်မာဝုံတို့အနာဂုံတို့ဒီဘဝုံတို့ဒါတွေရှိတော့ဘူးနော်ဒီမှာစောင်းတွေလည်းရှိပါတယ် အဲဒီစောင့်နေတဲ့မှာလည်းကိုယ့်အကိုလေးလာနေကြတော့အဲ့ဒီတဲ့အခါဒီဘုဒ္ဓဘာမင်းနဲ့ပတ်သက်ပြီးတော့ဒီအကြောင်းအရာလေးသွားတွေ့ရတယ်အကြောင်းအရာလေးကဘာလဲဆိုသက်ရှာနာမည်အကြောင်းသူလောက်ခဲ့တဲ့အားလေးတွေဒါလေးပြောချင်တာအဲ့တော့သူရဲ့ဇာတ်ကြောင်းကဘယ်လိုလဲဆိုတော့ဒီဟိုကျုံးမှာ သူမင်းမဖြစ်ခင်ကာလကတာမန်လူသားပေါ့တာမန်လူတယောက်အနေနဲ့သူရဲ့ဥယျာတော့စစ်သူကြီးပေါ့အဲ့ဒီမှာမိခိုးနေထိုင်တယ်အဲ့လိုနေထိုင်တဲ့ချိန်တနေ့မှာပေါ့လေဗေဒင်ပညာရှိတွေကဒီကျုံးမှာတနေ့ဝတ္တဝမင်းဖြစ်လိမ့်မယ်လို့တွေ့ဖြစ်ဟောပြောတာလက်ရှိအုပ်ချုပ်နေတဲ့ယတလာလက လာလကမင်းကကြားတယ် ရာတော်ဒီတော့သူကဘာလုပ်လိုက်လဲသူသူအာနာတိမြဲရေးအတွက်တေဟုတ်တကြုံလုံးမှာရှိတဲ့ဝတ္တလနာမည်ရှိတဲ့ပုံအလုံးဖမ်းပြီးတတ်စေမိန်ထုတ်တာဒါမှမဟုတ်သူဒီဖမ်းပြီးပို့မယ်ဆိုရင်စုတော်လာတော်တွေပေးမယ်ဒီလိုမိန်ထုတ်တာဒီတော့ဘာဖြစ်လာလဲဆိုသူဥကြီးတော်တဲ့စစ်သူကြီးကယာရုလဲတိုးလလဘာတွေလဲစုလတ်တွေလဲရတာလိုချင်တာဟုတ် ဒီတော့တူရင်းဖြစ်တော့ဝတ္တဘောက်ဘာလို့လဲမင်းထအပ်ဖို့သူမိမနဲ့သူမယားနဲ့တိုးတိတ်တိတ်တိုင်မယ်နော်တိုင်ပြီးမနေ့ရောက်တဲ့ခါကျနန်းတော်ဒီစစ်သူရနန်းတော်ခန်းစားသွားတော့သူ့တူတော်မဝတ္တဘောက်အတားကြီးခေါ်လိုက်နန်းတော်ထွက်လာသူဖြစ်ကိုမင်းထအပ်ပြီးတတ်ဖို့သွားတာကိုတိထားတဲ့စစ်သူကြီးကတော့ဝတ္တဘတိမ်မမလိုလားဘူးပေါ့ဗျာ အလိုလားတော့ဘာဖြစ်လဲဆိုကွန်းအလွန်ကြိုက်တဲ့စစ်သူကြီးစားဖို့နော်ထုံးမပါတဲ့ကွန်းထည့်ပေးလိုက်စစ်သူကြီးကနန်းတော်မရောက်ခင်ပေါ့ဗျာလန်ကုလတေတော်မှာနန်းတော်တကာဝါလို့ဆိုပါတယ်နန်းတော်တကာဝါရောကွန်းစားမလို့လောက်တဲ့အခါထုံးမပါတာတွေ့တယ်အဲ့တော့သူဖြစ်သူအိမ်ပြန်လို့သူပြီးထုံးယူခိုင်းတယ်သူဖြစ်သူအိမ်ပြန်လာတွေ့တော့သူခုန စစ်သူကြီးကတော့သူမကြံစီထားတဲ့အတိုင်းဖြစ်လာတယ်ဘဝန္တာရမယ်ဝတ္တလဝတ္တပမင်းရဲ့ဥကြီးဟာမင်းကိုပြင့်ထားအပြီးတတ်တော်မှာအဲကြောင့်မင်းဒီနေရာပြီးပြီးတော့ငွေတစ်ထောင်ပေးပြီးလို့ရကြိုရထွက်ပြေးခိုင်းတာအဲ့ဒီလိုနဲ့ဒီဝတ္တပပင်နဲ့ဝေးတဲ့အရာမှာဘုန်းကြီးเจ้าတစ်เจ้าမှာသွားပုံခုံနေရတယ် သူကလည်းဒီကြောင်းကံရောက်ပြန်တော့ဝေယဥစ္စာတွေလောက်တယ်ကြောင်းကံဘုရားရောက်တဲ့အခါကျဒီကိုတတ်နိုင်များဝေယဥစ္စာလောက်ပြန်သုံကုကတ္တာလည်းကတ္တာသုံကုကတ္တာကတော့ဘုန်းကြီးတို့ဘာကောင်းမလဲဒါလည်းဒါနကုသိုလ်ဝေယဝေစာကုသိုလ်တွေလည်းလုပ်နိုင်ကောင်းတယ်အဲ့ဒီဝတ္တဝကြောင်းကံဘုရားနေတဲ့ခါမှာဘာလုပ်လဲဝေယဥစ္စာတွေတေချာလုပ်လုပ်ပြီးတော့ရဟန်းတော်များသဘောကျတော့ ဘောကြတော့ဒီဝတ္တပကိုတေချာဆောက်ရှောက်တာဒီလိုနင်းထိုင်နေဒီနေ့မှာတော့ပေရင်ပညာတတ်တယ်ယောဂတွေတယောက်အဲတွေ့တော့သူကသူ့စာတာကိုစစ်စစ်ကြည့်ခိုင်းတယ်ဝတ္တပမင်းဟာဒီနေ့မှာဘယင်ဖြစ်လိမ့်မယ်မင်းဖြစ်လိမ့်မယ်ဒီလိုဟောတာဒါနဲ့သူကသဘောကျပြီးတော့မလုပ်လဲမန္တာရဖြစ်ပြီးတော့စွန့်ရင်တတ်တည်ရှိတဲ့မျိုးသားတွေလိုက်ရှိအောင်တော့ယောက်ျားတွေလိုက်ရှိအောင် စုစည်းအကောင်းလာတဲ့ခါကျတော့နေစုံနေဖျားတွေဖြစ်ဖြစ်နဲ့တိုက်ခိုက်တိမ်နောက်ဆုံးနေပြီးတော့ဒီတိမ်ယူတိုက်ခိုက်တိမ်ယူလိုက်တော့အောင်မြင်သွားတယ်ပေါ့အဲ့လိုနဲ့ဝတ္တဘာဘယင်ဖြစ်လာဘယင်ဖြစ်လာတဲ့အခါမှာသူကဗေဒပညာရေးကိုဗေဒပညာရှင်တို့လျှို့ဆောက်ခေါ်ပြီးတော့မေးတယ်သူကမင်းဖြစ်ရင်ဟုတ်လားဘယ်နှစ်တတန်း ရှင်းနိုင်မလဲဒီတော့အေဒီပညာရှင်တွေကဘာဟောလိုက်လဲ၁၂နှစ်ပဲမင်းဖြစ်နိုင်တယ်၁၂နှစ်ပဲမင်းသက်ရှင်းနိုင်တယ်လေလို့ဟောတော့သူတို့တတ်ပညာဒီတော့အဲ့ဒီဘေဒင်ပညာပညာရှိတို့ငွေထောင်းပြီးပြီးသူတို့အမင်းကိုတုံပိတ်ထားလိုက်တော့ပြီးတော့မှရဟန်းတန်ဃာကြီးပင့်ဆုံးပင့်ကပ်ပြီးတော့အသက်ရှည်ရာနာမဲကြောင်းဒါကုသိုလ်ကောင်းမှုတွေ ရှင်ဗျာဘုရားဆုံးမတာဘုရားဟောရရှိပါလားဒါမေးတာပါအဲမေးလျှောက်တော့တန်ခါရီအောက်ကလေးပေါ့ဗျာဘုန်းကြီးကမှတ်လို့လွယ်အောင်လို့ဆောင်းပုံလေးရေးလိုက်အေးစစ်စေကြောင်းအောင်ပြုပြင်သီလစင်ငားရင်တက်ရှိကြောင်းဒါလေးအစင်တန်းပြောရင်တော့သီလပေါ့ရဟန်းတော်များကရဟန်းတန်ဃာတော်များကဗာမိလဲ တော်မင်းကြီးငါးပါးသီလကိုနေညမပြတ်စောင့်ထိန်မှာတတ်နိုင်ရင်ရှေ့ရက်15ရက်လာပြီလာကွယ်အဲ့ဒီနေ့တွေမှာလည်းဥပုပ်စောင့်ထိန်မှာဥပုပ်သီလစောင့်စောင့်စောင့်တည်ပါပြီးတော့ရေစစ်ပေါ့ရှေ့တုန်းကတော့ခုလိုရေတောက်ရေတောက်နေမှရှိဘူးရေစစ်လေးနဲ့ဖုံးပေးကြအဲ့တော့ရေစစ်တွေလူပါပြီးတော့ကြောင်းကန်တွေလူပါ ပြီးတော့မကြမ်းမာတဲ့ပုံကိုယ်တွေစားစရာဝတ်စရာနေစရာဆေးပစ္စည်းတွေလူပါဟောင်းနှွန်ပျက်စီးတဲ့ကြောင်ဟောင်းဆေးတွေဟောင်းတွေပြုပြင်မှာဒီကုသိုလ်တွေပြုလုပ်နေအနာရောဂါကင်းရှင်းပြီးတော့တက်ရှိကချမ်းသာပါလိမ့်မယ်လို့ဒီလိုရဟန္တာငါများမိတ်မှာဒီလိုဝတ္တဘယင်ဟာဘာလုပ်လိုက်လဲဆိုတန်ဃာတော်များမိတ်ကြတော်မူတဲ့အတိုင်း ဆိုကြမှာကုသိုလ်တွေမပြတ်ပြုတ်လုပ်တယ်နော်သီလတွေအာဘာသီလမြဲလွန်လုပ်တယ်သူကအဲ့လိုလိုပဲတခါတခါဘယ်လိုဖြစ်လဲသေခြင်းတရားတွေသေဘေးတွေအန္တရာယ်တွေမြင်းမှလုပ်ဖြစ်တယ်အန်သီလတွေလည်းငါးပါးသီလမကြိုးမပြအောင်စောင့်ထိနေတတ်နိုင်ရင်ဥပုပ်သီလတွေရှေးရလာပြီးလာခွဲဒီမှာလည်းဥပုပ်သီလတွေစောင့်ထိနေတတ်နိုင်မြတ်အေစေတွေတူတဲ့ ကြောင်းကံတွေလူတွေမကြမ်းမာတဲ့ပုံကုများတွေစားကြဝတ်စီတာနေစရာဆေးတွေပေးလို့ဟောင်းနှံပျက်စီးနေတဲ့ကြောင်းဟောင်းဆေးတွေဟောင်းဒါတွေပြုပြင်ပေးတယ်ကုသိုလ်တွေပေါ့ဗျာတတ်နိုင်မြတ်ဆက်တော့မပြတ်လောက်တာမပြတ်လို့တော့ဒီပစ္စုပန်ကုသိုလ်ကံတွေအစွမ်းတတ်တဲ့ကြောင်းသူ့ရဲ့အတိတ်ကံဆိုရင်တော့ဟိုပညာရှိပေရင်ဆရာများက ဟောတာက တွက်ချက်ပြီး သူကံကအတိတ်ကံဇာတာယဆိုရင်တော့7နှစ်ပဲနန်းဆန်ဒါပေမဲ့လို့သူအတိတ်ကံကိုပြစ္ဆုတ်ပံကံနဲ့မြင့်တေပေးလိုက်တဲ့ခါကျတော့ဘယ်နှစ်နှစ်လောက်ရှိသွားလဲဟွန်းနန်းတဲ့7နှစ်တင်တာမကောင်း40နဲ့44နှစ်ထိနော်ငါက7နှစ်ချမရဘူး44နှစ်ဆိုတော့32နှစ်နန်းသက်ရှိခဲ့တယ်ဒါကိုပြောချင်တော့အဲ့မှာတိလဘုန်းကြီးတို့ကတရားထုတ်နေတဲ့ပိုင်းဆိုတော့ ဒီကတော့အထူးရေးကြည့်တာပေါ့နော်ရဟန်းတော်များဆိုလည်းအထူးရေးကြည့်တာဘုန်းကြီးတို့ရဟန်းတော်များကိုယ်သီလနဲ့ကိုယ်လုံးဝတယ်လူကလူသီလရဟန်းကရဟန်းသီလပြည့်စုံလို့သီလ၅ပါးသီလ၅ပါးသီလလည်းခဏခဏပြောဖြစ်ဒါလည်းတမန်ရှန်ကမတွေးစင်နော်နော်ပါဏာတိပါဏာသူများတက်ကိုတက်ခြင်းမှာရှောင်းခြင်းမှာလေဆိုတော့ဘာဖြစ်လဲကိုယ်တက်ကိုတက်ကောင်းတယ်လို့ဒီဖြစ်နေတယ်အဲ့လိုအတိတ်ပဲကြာလည်းမပြည့်စုံဘူးနော် ဘဇုတမမကောက်ဘူးသက်ရှိတ attva မှန်လို့မြတ်တတ်ချင်းမှာရှောင်းခြင်းပါပဲဒါဒါဆိုရင်တော့ပေါ်ကောင်းတာပေါ့နော်ပါဏာတိပါအဲ့ဒီလောက်တင်မကပါဘူးတတ္တဝါတွေကိုမတတ်ဖြမနှိမ့်ဆက်မငင်းဆဲရုံနဲ့မကဘူးသူများသက်ရှင်ကွင်အောင်ကြမ်းမာရေးကောင်းဘာလုပ်ပေးနိုင်မလဲနော်သူကအဲ့ဒါတွေနဲ့ဆက်ဆက်သူများတွေစောင်းနေကြတဲ့နေစောင်းနေစေးတွေ ရှင်ပစ္စည်းတွေနေရာတွေဒါတွေလောက်ရအောင်ဘာဝတိလာထိနေပြောပြီးသူများရဲ့စာအုပ်တွေဖြည့်ဆည်းနေတယ်ပဲကောင်းပါဘူးကိုယ်သက်ရှိခြင်းနဲ့ပြောပြီးအသက်ရှိရအသက်ရှိကြောင်းမလုပ်ခင်နဲ့တခြားတွေလုံနေတော့အသက်ရှိဖို့မလွယ်ဘူးအဲကြောင့်မို့ဒါတွေကြတော့အာဝတိလပါဏာတိပါဒစောင့်ထိတဲ့ခါမှာရှင်မာရထသာရကသူ့ရဲ့ ကာမိတာပြုံးမှာကိုနှင့်လဲစာတတ္တဝါကိုကျင်နာလာစေသူ့အသက်ကို ချစ်ပါလေကိုချင်းစာပြီးတတ္တဝါကျင်နာသနာထုတ်ထားနော်ဟိုတက်တက်လို့စားတယ်ဆိုပါတက်တက်လို့စားရုံနဲ့မပြီးဘူးတက်တက်လို့စားရရဲ့ချက်ကဒီတတ္တဝါတွေပေါ်မှာမေတ္တာထားဖို့မေတ္တာတိုင်းဒီသီလပိုးလုံတာပေါ့ပါဠိတာပါဠိအန်ဒီ ရှောင်ယုံနဲ့မပြီးဘူးနော်တတ္တဝါတွေကိုတကယ်ကိုမေတ္တာတာတကယ်ကိုမေတ္တာတတ်နဲ့စောင့်ရှောင်နေမှာကောင်းတချို့ကြတော့အဲ့လိုမဟုတ်မေတ္တာမထားနိုင်မေတ္တာတအာနေဘုန်းကြီးတို့မစာလေးတပုတ်ဖတ်လိုက်ရတယ်ကောင်းပါတယ်ဆရာတော်ကြီးတစ်ပါးအကြောင်းဆရာတော်ကြီးတစ်ပါးကအလုံးနေဆိုတော့ဒီဟိုပါပေါ့ဗျာ လိုလေဘုန်းကြီးတစ်ပါးရေးတာသူကကောင်းသားပဲရေးတာပြီးအကြောင်းရင်းပြီးဆရာတော်ကဘုန်းကြီးတို့နိုင်ငံမှာအတင်ထင်ရှားပါတယ်နော်ဒီဆရာတော်ကြီးကဟိုဂျမိုက်ပဋ္ဌာန်းရာကောက်တွေရေးတာဒီဆရာတော်ကြီးရဲ့ဆွမ်းရင်တတ်ဒီတစ်ချိန်မှာဌာနမင်သားလာပိုင်းလို့ခေါ်တယ်ဘုန်းကြီးတို့အညာဒေသမှာရှိလို့ဒီကုန်းနာဒါမျိုးကုတော့ကြာပါပြီခေဆက်စနှစ်နှစ်ပေါင်းများစွာ ဖြစ်ခဲ့တာဆိုတော့အဲ့ဒီနေရာကြီးတော်တော်လေးဟုတ်လားနေရာတော့ရှိပါတယ်အထိမ်မှန်လေးနဲ့စောင်းလေးစောက်တာတော့ရောက်ဘူးပါအဲ့ဆရာတော်ကြီးကဒီပဋ္ဌာန်းရောက်ောက်ဒီယမတ်ရောက်ောက်ဒီရေးသားတော့ပိစံမှာတရားကုလူရတယ်လို့ဆိုသာနာပိုင်းလည်းဖြစ်တယ်ဒီဆရာတော်ရဲ့စွန့်ရင်ကဒီတိဆံလေးတွေပြောတာကိုနားလည်တယ်လို့ပြောတယ်ဒီနေ့ဆုံးဖုံးပေးမလို့နော်ဆုံး ဆွန်ဖုံးပေးမတပည့်တွေကဆွန်နေမှလည်းပြင်ဆွန်ဖုံးပေးမလုံနေတော့သူရဲ့အကြောင်းခေါင်းမိုးပေါ်ပေါ့ဘောကခြေတုံးကတော့အကြောင်းနေရာပုံစင်းနေတာလောက်တာငှက်လင်းများနဲ့ကောင်သူတို့မိုးရွေးလာတဲ့ဥကနေပေါက်ခွာလာတဲ့ငှက်လေးတဲ့ကောင်ခြေတော်မပါလို့ဝမ်းနဲ့ပက်လက်ဖြည့်ပြီးစိတ်ဆင်းရဲတဲ့အကြောင်းတွေကိုကြားကြားတော့ဆရာတော်ကြီးကအဲဒီမှာ ဆုံးတော်မစားနိုင်တရားလေးကြာပြီဆုံးပွဲကိုတိမ်ခိုင်းလိုက်အိမ်မှာတပည့်တွေကဆရာပြောဆရာတော်ပြဘာဖြစ်လို့ပြနေမကောင်းလို့အိမ်မှာမဟုတ်ပါဘူးပဲဒီကြောင်းဒီကြောင်းပါပဲပြောအဲ့ဒါနဲ့တပည့်တွေကခေါင်းမိုးပေါ်တဲ့ကြည့်ဟုတ်တယ်ငှက်လေးတကောင်ကခြေတော်မပါပဲနဲ့မိုးရလာတော့တွေ့အဲ့လိုသူတော်ကောင်းစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ကတပ်ဖပြုံညှင်းပဲဆိုတာနဲ့ သူတစ်ဖက်သားဒုက္ခရောက်လာရင်တော့မှနော်အများကြီးခံစားဆုံးမစားနိုင်တော့ဒီဆရာတော်ကြီးဖြစ်တာစိတ်မကောင်းဘူးဒါကအဲ့လိုမျိုးအများကြီးပါပါဒီလိုလေဒါမျိုးတွေမကြကနာကြုံလာစိတ်ဆင်းရဲတဲ့ကြုံလာဒီလိုပြောချင်တာကသူများတက်ကိုမတတ်ရုံနဲ့မလုံလောက်ဘူးမငင်းစဲအောင်နဲ့မလုံလောက်ဘာလို့ကိုလို့လဲသူတို့တွေအသက်ရှင်ခွင့်ရအောင် ဘာလုပ်ပေးနိုင်မလဲဒါလေးလို့တရှိနေခွင့်ရောဘယ်လိုပံပုံတွေပေးနိုင်မလဲဉာဏ်အသိဉာဏ်နဲ့ဟိုကိုကရှောင်းဆိုရင်တော့စေပညာနဲ့ရှောင်းဘုဒ္ဓတိုင်ခြားစောင်းနေစေလူရာတဏ္ဍာတိုင်လောက်လို့ရတော့အဲ့ဒီမှာမေးစရာရှိတာကအဲ့ဒီလိုဆိုရင်ကိုယ်အသက်ကိုတတ်တယ်ဖန်905ဘွား ခံရပါသလားလို့မေးစရာပေါ့ဖန်905ကဘာခံရဲဆိုတာတော့ဘုန်းကြီးတို့စာပေထောက်ထားတော့မတွေ့ဘူးပေါ့ဗျာဒါပေမဲ့လို့ကိုယ့်ကိုယ်တတ်သိရင်တော့ဒေါသနဲ့သိရတော့ဒေါသနဲ့သိရင်ကြောင့်မို့อืมကောင်းတဲ့ဘုံဘဝရောက်ဖို့ဟာတော့မရှိဘူးဗျာမကောင်းတဲ့ဘုံဘဝရောက်ဖို့ရတော့သိကြတော့ချက်တော့အာရိဏဒါနာအဲ့ဒီသွားကြည့်အောင်မြတ်ပစ္စည်းကို မခိုးယုံမတရားမသိယုံနဲ့မလုံလောက်ဘူးနော်ဒီဘပစ္စည်းတွေမဖြက်စီးခံရအောင်ဒီဘပစ္စည်းမတရားသိမခံရအောင် ကိုဘာအကူအညီပေးမလဲကာကွယ်ဆောက်ရှောက်ပေးတယ်ဒါလေးနဲ့စဉ်းစားနောက်တစ်ခုကလူများပစ္စည်းမှာမဟုတ်နော် ကိုပစ္စည်းကိုတောင်မှခိုးလို့တဲ့စိတ်နှောင်းလားအိဗယ်ပြန်လာသူများပစ္စည်းမခိုးကောင်းဘူးကိုပစ္စည်းကိုကတော့ခိုးယူကောင်းတယ်ဆိုတာမျိုးအိဗယ်ထွက်နေတယ် ဒီလိုလည်းမဟုတ်ဘူးကိုယ်ပစ္စည်းကို ခိုးတယ်ဆိုဥမာနဲ့ပြောရရင်တော့မဆစ်ဆေးရဂိတ်တွေပေါ့ကောက်ခုံတွေမြက်ခုံတွေပြရမယ်ဒါတွေမပေးဘူးလို့ရှောင်သွားတာမျိုးသူများတက်ခိုင်းတာမျိုးတရားဝင်တက်ဝင်မရှိတဲ့ကိုကိုရာလို့ရှင်ဝါနဲ့တဲတာမျိုးကောင်းတဲ့လုပ်ငန်းကိုအကြောင်းပြုပြီးတဲယူတာမျိုးဒါမှမဟုတ်တောင်းဝင်ရှိတဲ့ပုံကိုလက်ပြီးလာယူလုပ်ပြီး တည်တာမျိုးခါရီလူမြင်ကွင်းမှာဆိုအတိမပြုတဲ့ပစ္စည်းတွေဟန်ဆောင်ပန်းပြတဲ့နောက်ကနေမွေးစေဝါဒါတွေရောင်းဝယ်တာမျိုးမပြုတဲ့နည်းဒါမျိုးပြောတယ်အဲ့ဒါလည်းကိုပစ္စည်းနဲ့ကိုလိန်နဲ့လှည့်ပြားပြီးတော့လုပ်တယ်ပြီးအာရိဏနာတေခါဝုနဲ့ညှိနိုင်ဒါကြီးလည်းတတိထားဖို့အာရိဏဒနာဤတဲ့အခါကျတော့ဘုန်းကြီးတို့ ဒါနဲ့ပတ်သက်ပြီးတော့ခုနရှင်မရသတရာပါမိတ်နေသူဤစီဝငါစီဝကိုထောက်ထားမိစေကြည်လောဘကိုမြတ်တာစေဒီတော့စီဝရှာတဲ့အခါကျရင်တော့ဘုန်းကြီးတို့စာပေမှာတော့ဘာသုံးတာလဲတမလောဘဝိသမလောဘဒါလေးတွေသုံးတာရှိတယ်တမလောဘဆိုတာကကိုသီလလောကဝိဓမ္မဝိတွေနဲ့ညီညွတ်စွာ ရှာတဲ့သဘောမျိုးပေါ့ဝိသမလောဘဆိုတာတော့ ကိုယ်ជីវချမ်းသာဖို့ပဲကြည်တာလောကဥပဒေခေယုမဆိုင်ဓမ္မဥပဒေခေယုမဆိုင်တဲ့သဘောမျိုးနဲ့ရှားတော့ဒီတော့ဒီစီးပွားတော့ရှားမှာပဲလေယဟန်ဆိုလဲယဟန်သူ့ရဲ့စောင်းနေပဲရှားကြတော့ရှားတော့ကယဟန်ယဟန်နဲ့တူအောင်ရှားတော့ယဟန်နဲ့မတူတဲ့ဤတွေယဟန်တိတ်ခါပုံနဲ့မညီတဲ့ဤတွေနဲ့ရှားတာတွေဖြစ်လာနေလောကအနေနဲ့လည်းမကောင်းဓမ္မအနေနဲ့လည်းမကောင်းဘူးအဲဒါကြောင့်မတရားစီးပွားရှားတာဖြစ်သွားတယ် ပြီးတော့ကိုယ့်ရဲ့ယဟန်တိတ်ခါနဲ့ညီအောင်ပြီးတော့ဓမ္မဝိရိယနဲ့ညီရမယ်တရားဝိရိယနဲ့ညီရမယ်ပေါ့အဲ့လိုမျိုးနဲ့ရှာတတ်ဖို့ဒါရများလူကြတဲ့ဒီတိုင်းမှာကိုတိလာနဲ့ပြီးဆုံးတဲ့ရှာနီးမျိုးကိုတိလာလည်းမထိခိုက်အောင်ပြီးတော့လောကဝိရိယလည်းမကြီးဆုံးတာမျိုး ဖြစ်မှကောင်းဒါကြောင့်မို့ ရှင်မာရတ္တသူဤစီဝငါစီဝထောက်ထားမိသည်။အော်သူလည်းជីវချမ်းသာငါလည်းជីវချမ်းသာမတရားသောနီးနဲ့မလုပ်ဖို့ကြည်လောဘကိုမြတ်တာစေဒီလိုမိန်တာ။နောက်ကာမေသူမိစ္ဆာစရကံဒါတော့ရှင်းပါကာမေသူမိစ္ဆာရကံနဲ့ပတ်သက်ပြီးတော့အိမ်အောင်တဲ့ဖြစ်လာရင်ဒါမျိုးသားမျိုးသမီးတွေထိမ့်သိမ်းဆောက်ရှောက်မှကောင်းမထိမ့်သိမ်းမဆောက်ရှောက်ရင်ဒါဘယ်နှမှာကိုညှိလို့မရတော့ဒီပြဿနာ။ ကျန်တဲ့ကိစ္စတွေညှိလို့ရဒီကိစ္စတွေဖြစ်ပေါ်လာဘာမှညှိလို့မရဒါကိုလည်းသတိထားနောက်မုသာဝါဒမုသာဝါဒဆိုတာကတော့များသောအားဖြင့်တော့တော်တော်များများသိတာလိန်ပြောတာတစ်ခုလောက်တယ်နားလည်းသဘောပေါက်ကြတော့ဒါတော့ဝစီတုဆိုင်လေးပါလို့နဲ့ဆိုင်တော့ဝစီတုဆိုင်လေးပါလို့ရှောင်နိုင်တော့ကောင်းတော့အဲ့လိုရှောင်ပြီးတော့ နေကြထိုင်ကြရင်တော့မူတော်ဝရသိက္ခာပုဒ်လည်းလုံနေကိုယ်လည်းပြစ်ကင်းတော့ဗောဗျာဒါမျိုးနဲ့နေထိုင်သွားဖို့ပါဒီတော့ဒီမူတော်ဝရနဲ့ပတ်သက်လို့ဘုန်းကြီးတို့ကဘာတွေရှိလဲဆိုမိဘတွေကနေတာသမီးတွေကို ဆုံးမတတ်ဖို့အရေးကြီးတော့ကိုမကြိုက်တဲ့အပြုပြောဆုံးမျိုးတကယ်လေးဘုန်းကြီးတို့ဆရာတော်တွေအပါဝင်ပေါ့နော် ကြံ့ကြံ့ထဏမှာထိုင်တာရန်ဆိုင်နေပြောတာမကြိုက်ဒါပေမဲ့ကိုကဆရာတော်ဖြစ်နေပြီးဆူလိုက်ငေါက်လိုက်လိမ့်လိုက်ဟောက်လိုက်ဒါမျိုးပေါ့မိဘတွေလည်းဒီတိုင်းပါသာသမီလေးတွေချိုးသားသားမပြောစေခြင်းဘူးမမထဏမပြောစေခြင်းဒါပေမဲ့သူတို့ကိုယ်တိုင်ကမမထဏရိုင်းဆိုင်နေပြောနေတော့သာသမီလေးတွေပဲလက်ခံနိုင်မလဲဒါကိုတတိထားဖို့ရည်ကြည့်တယ်ကိုမကြိုက်တဲ့ပြုမှုမျိုးဘုန်းကြီးတို့ကိုယ်တိုင်ဘောလို့ဘုန်းကြီးတို့လူကြီးတွေ ဖြစ်နေကြပြီဆိုတော့မိဘတွေဆရာသမားတွေဖြစ်နေပြီဆိုတော့ကိုမကြိုက်တဲ့ပြုမှုမျိုးကိုကမပြောနိုင်မပြောလို့နိုင်ကောင်းတော့ကိုကဒီလိုပြောဆိုမျိုးမကြိုက်ဘူးဆိုကိုလည်းမပြောနဲ့ဒီပြုမှုမျိုးကိုကမကြိုက်ဘူးဆိုကိုလည်းမလုပ်နိုင်ဘူးဗျာအဲ့ဒါမှကောင်းတယ်ချိုးအောင်မဟုတ်ဘူးကိုတော့လောက်တယ်ဟုတ်လားတာလူမီလေးတွေကဒီလိုမလုပ်စေချင်မပြောစေချင်ဘူး ဘုန်းကြီးတို့ဆရာတော်တွေလည်းမထူပါဘူးအကိုကိုယ်တိုင်တော့မာမတင်းတင်းထန်ထန်ဆက်ဆံနေဟောလူငယ်တွေပြောတဲ့အခါကျလုံးဝလက်မခံနိုင်ဒါလည်းစင်မချောဘူးဗျာအဲ့ဒါမျိုးမဖြစ်အောင်ကိုကလူကြီးဖြစ်မှာတော့လူကြီးနဲ့ပြီးတော့ပြောတာဆိုတာနေတာကိုတော့ရည်ကြည်တော့ဒီမှာဘုဒ္ဓဝါဒနဲ့ပတ်သက်ပြီးတော့ဆဲတာဆိုတာနဲ့ပတ်သက်ပြီးတော့အတရားလေးပြောချင်တော့ဒါလေးကလည်းခဏခဏပြောတာ ဖြစ်တတ်တဲ့ဟာတွေကများတယ်ဖြစ်နေကြတာတွေကများလို့များသောအားဖြင့်ဆဲတယ်ဆိုတယ်ဆိုမူတာဝရဘုရုတာဝါသာပေါ့ဝစီတုဆိုင်ဒီဆဲတယ်ဆိုတဲ့နေရာမှာဘုန်းကြီးတို့ကတကယ်ကိုရိုင်းရိုင်းဆဲဆဲကြမ်းကြမ်းထန်ထန်ဆဲမှဆဲတယ်လို့ထင်တော့ဒါနဲ့ပတ်သက်ဘုန်းကြီးတို့ဘုရားရှင်ဝိနည်းစီကံထဲမှာဆဲခြင်းဆယ်မျိုးဆိုတာမိန့်တာဒီဆယ်မျိုးဘုန်းကြီးတို့ရဟန်းတော်များတစ်မျိုးမျိုးဆဲရင် ပြောရင် ပါစိတ်အာဘတဲ့လူများလည်းဒါမျိုးလူမျိုးမျိုးပြောရင်ဇူမအထင်မကြီးနိုင်ဘူးဝိသဝရသိက္ခာမလုံတဲ့အတွက်နံပါတ်1ကဘာလဲဆိုဇာတိမြတ်ရဲ့ဟုတ်လားမျိုးရိုးနှိမ်ချပြောဆိုတာဆင်းရဲသားမျိုးအလုသမားမျိုးလယ်သမားမျိုး ဆင်းရဲတဲ့ယာသမားလဲသမားတောင်းသူတောင်းသူတွေစာရင်အလကားတော်သားတွေစာရအောက်တန်းသားလောက်သမားတွေဒီလိုနှိမ်ချပြောစဇာတိပေါ့မျိုးရိုးနှိမ်ချအဲတချို့နိုင်ငံတွေကြမျိုးရိုးຫນွယ်တွေရှိတော့ဒီမျိုးရိုးမျိုးရိုးနှိမ်ချနောက်နာမအမည်ကိုဓာတ်ရိုက်ခေါ်ပြီးဆဲတာဆိုတာကိုယ်တည်းကြီးပေမဲ့လို့သူ့ရဲ့ဂုံတိတ်ခါကြည့်ပြီးတော့ခေါ်ရအောင် ဘုန်းကြီးဆိုရင်တော့ကိုယ်ရဲ့ကြည်တဲ့ဘုန်းကြီးတို့ဆိုလည်းကိုယ်ရဲ့ကြည်တဲ့ပုံကိုယ်တွေရှိတော့လေးစားမှုနဲ့ဆရာတော်လို့ခေါ်တာဒီလိုမခေါ်ဘဲနဲ့ဓာတ်ရကြီးဘွဲခေါ်မယ်ဆိုရင်ဒါမယုတ်သေးမလေးစားရရောက်တော့ဒီနောက်တိုင်းဒီမှာလည်းမထူပါဘူးတေဝနတုခေါ်ဆိုတဲ့အခါမှာရင်ကြီးကြီးပြောတဲ့စကားလုံးတွေရှိတော့ဘုရားနိုင်ငံမှာတော့ဥလိုကိုလိုမောင်လိုမဒါလေးတွေထဲခေါ် ဒါမျိုးလေးတွေပေါ့ရှင်ကျေးမှုနေကိုယ်ရငယ်လေးတို့ခေါ်တော့မှဟိုဒါလည်းနာမတရားရမခေါ်ပဲငယ်လေးတို့မောင်းမစုရည်အစာရောဒီလိုခေါ်တာမျိုးလေးတွေဒါကြတော့ရှင်ကျေးတော့အဲ့ဒီလိုမှမဟုတ်ပဲနဲ့တရားခေါ်တာမျိုးပြုတာမျိုးကြတော့ဟိုစိတ်ဓာတ်ပေါ်မှာတော့မူတည်တာပေါ့နှိမ်ချသလို ဖြစ်တာနှိမ်ချသလိုခေါ်ရင်တော့ဒါဆယ်ရင်တစ်မျိုးပဲဒါဆိုရဟန်းတော်များကြတော့ အပြစ်ဖြစ်တယ်လူများကြရင်လည်းအပြစ်ဖြစ်တာပါနောက်အနွယ်ပေါ့ဗျာဘုန်းကြီးတို့လူမျိုးကတော့ဒီအနွယ်တွေတော့မရှိဘူးဒါပေမဲ့လို့အာသူတို့မျိုးကသုဘရာဇာသူတို့မျိုးကတရောင်းစားမျိုးဒါကြတော့လေနှိမ်ချတာဘုရားရှင်လက်ထက်တော့ကောရမအနွယ်တို့ကတ္တဗအနွယ်တို့မောက္ကလနာဒါတို့ကဒီလိုအနွယ်တွေပေါ့ဒီလိုမျိုးရိုးအနွယ်တွေကိုနှိမ်ချဆက်ဆံတာမျိုးအချို့နိုင်ငံအချို့လူမျိုးကြမျိုးရိုးအနွယ်တွေရှိတယ်လေ သူတို့နောက်ဆုံးနာမည်ကြည်လိုက်ຫນွယ်ဝတိယနောက်ကမ္မအောက်တန်းသာလုတ်တယ်တောင်းရဆတ်တော့တဲ့အနေထားကိုကြည့်ပြတရောင်းစားဒါမျိုးတွေပြောဆိုဆက်ဆံတငါလုပ်ငန်းနဲ့တန်ဖိုးရမင်း တငါတဲ့တငါတဲ့မှာတာငစိမ့်ဒီမှာစာဒါမျိုးတွေပေါ့မိကျက်တွေဝတ်တွေတပ်ဖြတ်တပ်ပြီးတော့တန်ဖိုးရညတာတသမတာတာတသမသမီး ဒါမျိုးတွေပေါ့မဟုတ်ဆိုသားသမီးမဟုတ်ဆိုသားမဟုတ်ဆိုသမီးဒီလိုမျိုးတွေသူ့လုပ်ငန်းကိုနှိမ်ချပြောဆိုရင်လည်းဒါဆယ်ကျင်တစ်မျိုးပဲဒါမျိုးလည်းမဖြစ်အောင်တိတ်ပဉာဏ်ဉာဏ်ထဏလို့အသက်မိုးအောင်ကြောင့်ပြုပါနော်တန်ရှိရေလုပ်သမားတွေဒီနေ့ဒါဒါမျိုးတွေပေါ့သူများအင်္ဂါတန်ရှင်းရတာတွေပါလို့အဲ့ဒါတွေဘုန်းကြီးတို့နိုင်ငံမှာ အပြစ်မြင်နေတယ်နော် တန်ရှင်းရေးဆိုတာကိုယ့်အိမ်ကိုယ်ပဲဖြည့်ပြီးပြင်ဒါတန်ရှင်းလို့ကောင်းတော့ကျမရေးအတွက်တော့ကောင်းတယ်တချို့ကြတာနှိမ့်တယ်လမ်းပြင်သမားပိုက်ပြင်သမားပယံသမားလမ်းအစပေါ့လေနှိမ့်ကြတဲ့အောက်တန်းကတပ်ပညာနဲ့တံပွဲမြောင်ပြုတဲ့ပုံပုံများနှိမ့်ချခေါ်ဆက်ဆံတာဒါမျိုးမလုပ်အောင်ဓိကတော့ဗျာကိုယ်နှိမ့်တာမကြိုင်သူများလည်းနှိမ့်မပြောနဲ့ပေါ့ဒါပါနောက်တစ်ခုကတော့အာဘာဒ သူကြသူကြမှာသွားလာလို့မသင့်တော်တဲ့ယောဂမျိုးနဲ့နေချာသူ့မှာနိုင်ယောဂရှိတယ်ဆက်ဆက်နဲ့သူ့မှာခွေးယူပြန်ဝက်ယူပြန်ယောဂရှိတယ်ကာလာသာယောဂရှိတယ်ခုဆက်တတ်တဲ့ယောဂရှိတယ်ဒါမျိုးတွေတခြားပုဂ္ဂိုလ်တွေဆက်ဆံခြင်းစိတ်မရှိအောင်ပြောတယ်ဒါမျိုးပြောရင်လည်းဒါဆဲခြင်းတစ်မျိုးပဲနောက်နေကသူ့ခြုံရင်းနေတဲ့အဲကြည့်ပြီးတော့နှိမ်ချပြောသူ့ မျက်စိတစ်ဖက်ကွယ်နေဘုလားငကမအကမမျက်စိဆွေးနေငဆွေးပေါ့ပါရွယ်နေငရွယ်ဒီလိုခေါ်တာစကားထင်နေအထစ်ကာကုံနေငကုံပို့နေတဲ့ကိုချက်ခုခြေတော်ခွင်းနေငခွင်းစာရီလိုအမျိုးပြောတာဒါရီကဟိုပြောင်းလို့စလို့လည်းနေနဲ့တောင်မကောင်းဘူးဘုန်းကြီးတို့ဟိုမှာတွေ့မှာပေါ့နော်ခုံစုပ်တရားဆိုမင်းသူတို့ဆိုနေတကယ်တမ်းပညာရမှာအေးရရတဲ့ကိုယ်တွေ အညာထက်မြက်တယ်ခိုးဆုတ်တာ သူဟောတာလေအီဒီယိုပါဠိတော်ဆိုတာစာကျမ်းဂန်တစ်ခုအနေနဲ့ရှိလာဘုရားသာနာမှာမှတ်တမ်းတင်တာသူနာခဲ့တဲ့တရားတွေကိုပြန်မှတ်တမ်းတင်တာအီဒီယိုပါဠိတော်ခေါ်တယ်သူ့နာမည်ဥဒ္ဒရာပဲခါကုံလေးဖြစ်တမွေးရခါကုံလေးပါလာတော့ခကုံးမလေးဖြစ်နေတော့ခုတ်ဆုပ်တရာပြခါကုံနဲ့ဥဒ္ဒရာဒီလိုခေါ်တာဘာဖြစ်လို့ဒီလိုဖြစ်ရလဲဆိုတော့ ိုးအရင် အတိတ်ဘဝတွေတော့နန်းတော်တွင်မှာသူကမောင်မမိသားမျိုးသမီးလေးဖြစ်တော့အဲ့နန်းတော်ကိုပိစိကဗုဒ္ဓ၈ပါးကဆုံးခံကြွဆုံးခံကြွတဲ့ခါကျတော့ဘာဖြစ်လဲဆိုတော့ပိစိကဗုဒ္ဓ၈ပါးထဲမှာနောက်ဆုံးပိစိကဗုဒ္ဓလေးကခါလေးကကုန်းကုန်းနေအဲ့တော့ဆုံးလောက်နေဝေယဝဆလောက်တယ်နော်ဒါပေမဲ့သူကဘာစလဲ အေးဒုနန်းတော်မှာကြွကြွလာတယ်ပြစ္ဆကဗုဒ္ဓနောက်ဆုံးကြော်လေးဟုတ်တယ်လို့ခါကုံလေးနဲ့တော့ဟုတ်တယ်လို့ခါကုံအဲ့ဒီလိုတွားပြီးပြည့်ရင်ပြုတ်အဲ့ဒါကြောင့်သူကဘဝတန်နဲ့ဆက်ဆက်မှဒီခါကုံလာပြီးတွားဖြစ်အဲ့အဲ့ဒီဘဝမှာပဲသူကညံလေးဆင်ကျင်ပြီးလှုပ်လိုက်တဲ့ခါကျတော့ဒီနေ့ပြစ္ဆကဗုဒ္ဓတွေမနှပိုင်းပေါ့ဗျာယာကုဆွမ်းခေါ်တာပေါ့နော်အဲဒီငါမှာဆိုရင်တော့ဘုန်းကြီးတို့ခုခင်မှာတော့မဝင်းကားတို့ပုံပုံနွေးနွေးတွေကတ်ကြတယ် တပိတ်ထဲလောင်တူတာပေါ့ဗျာအင်းပြစေကဝုဒ္ဓတွေကြည်ရတာတော့နန္တော်မှာဘုံဝေးနဲ့တပိတ်နဲ့ခံယူပြီးတော့သူတို့ကြောင်းဌာနမှာပဲဖုံးပေးအဲတော့အဲ့ဒီခင်မှာအဲ့ဒီတော့ကသူကတပိတ်လော်ရမပါတပိတ်အိတ်အိတ်နဲ့တက်ပြီးတော့တပိတ်ကိုလွယ်တိုင်းအမှုတတ်တာတော့ဒီတပိတ်ကြီးမာတာနဲ့တက်တာနဲ့ဒီပခုံးနဲ့လွယ်အဲ့တော့ပြစေကဝုဒ္ဓတွေတပိတ်လွယ်တွေမပါဘူးနဲ့တပိတ်ကျတက်တာပေါ့ဒီလို ကြွလာကြတပိပိုင်အော်ဆံပြုတ်ဆိုတော့ပူပူနွေးနွေးလောင်းလူလိုက်နော်အဲပူတဲ့ခါကျရှင်မြတ်တွေဘယ်လိုကိုင်ရမှမသိဒုက္ခဖြစ်အဲ့တော့ဒီမင်္ဂလိယအိမ်မှာအသိဉာဏ်ဩပြစ္ဆကဘုရားကြီးပူလုံးဆင်းရဲနေပြီငါဘာလို့အကောင်းမလဲအပုတ္တတောင်ငါဘာလို့အကောင်းမလဲပုတ္တတောင် သူကတစ်ဖက်ကိုဆင်းရဲလက်ကောက်ကြီးကြီးရွက်တာဒီလက်ကောက်ကိုရှစ်ကွင်းကိုချွတ်ပြီးတော့ ရှင်မြတ်တွေလှူလိုက်တာရှင်မြတ်တွေဒီစင်ကိုလက်ကောက်လေးပေါ်မှာတင်ပြီးတော့ဒီလိုလေးမသွားတော့အပူသက်တာညာနဲ့ရှင်ပြီးလောရနော်အဲဒီမှာပြောချင်တာကခုနကပိစိကဗုဒ္ဓခါကုန်းနေတဲ့ရှင်မြတ်လေးကိုသွားပြီးတော့ပြောင်းလောင်ရင်ပေါ့တကယ်တော့ကြာသူကဘုလိုကြီးပဲမကြင်ညိုတယ်မလေးစားစိတ်နဲ့လည်းမဟုတ်ဘူးတချို့ကချွတ်တာ ပြောင်းတတ်စတတ်တဲ့ဝါသနာပါလို့ဒါနဲ့သွားပြောရနေတာအဲဒီအကုသိုလ်ကံတွေကြောင့်ဟောကောဒီမှာဟောဖြစ်လာတယ်ခကုံးဝါလေးဖြစ်ချာဒါပေမဲ့ဉာဏ်ပညာနဲ့ဆင်ခြင်ပြီးလှုပ်ခဲ့တဲ့အတွက်ဘာဖြစ်လဲပညာဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တာအဲ့ဒါလည်းတတိထားဒီမှာတော့ပြောချင်တာက လိန်ကတစ်ဖက်သားချွေနေတာလေးကြည်ပြီးတော့မပြောင်းတော့ပါနဲ့ ချို့ဆိုချက်ချင်းကြိုးပေးတယ်ဘုန်းကြီးတို့ငငယ်တုန်းကတွေ့ဘူးပါတယ်ဘုရားတန်းကျောင်းနေကြမှာဘုန်းကြီးတို့ရဲ့ကျောင်းဆရာကြီးသူကစကားပြောရင်တခါလေးထစ်တယ်ထစ်တော့ကကျောင်းသားတယောက်ကအဲ့ဒီဆရာကြီးလုပ်တဲ့အတိုင်းလိုက်ပြောသူလည်းနောက်တော့ထစ်ထစ်ထစ်ထစ်ဖြစ်နေချက်ချင်းကြိုးပေးတယ်အဲတော့တပတ်သားရဲ့အာဏာချက်ကိုပြောရင်လည်းပဲဆဲတာပါပဲဒါကိုတတိထားဖို့ နောက်အဖြစ်များတဲ့ကိလေသာစိတ်တွေပြောများဟောတချို့ကလူ့ကိုတောင်းဖို့နှမျောစိတ်တော့နှမျောစိတ်နေတဲ့ပုဂ္ဂိုလ်ကတ်စီဆိုရတာဟောဒီပုဂ္ဂိုလ်ကလုံနှမျောတဲ့ပုဂ္ဂိုလ်ကဥက္ကစီပါခင်ဗျားပြည်စီမတရားလို့ခြင်းတော့ဥလောဘကြီးပါတော်တော်ဒေါ်လောဘကြီးပါဒီလိုဘုန်းကြီးတွေလည်းဟုတ်လားလူမဲ့လူကိုတောင်းဖို့မရှိဘူးသူတက်သူတိတ်တာဟာဒီဘုန်းကြီးတို့ကစီပါဒီလို လူငယ်တွေကပြောတာဒါလည်းမကောင်းဘူးပေါ့စိတ်တူတဲ့ပုဂ္ဂိုလ်ဥဒောတဒေါဒောတဒီလိုခေါ်တာလည်းမကောင်းဘူးဟောသူကကုသိုလ်မှမသိအကုသိုလ်မှမသိဘာမှကိုနားမလဲအတိတရားမရှိတဲ့ပုဂ္ဂိုလ်ကြတော့မောဟကြီးလိုက်တာဒေါမောဟကြီးပဲကုမောဟကြီးပဲဒီလိုပြောတော့ကိုယ်နဲ့ယူဆမတူတဲ့ပုဂ္ဂိုလ်ကြဒီပုဂ္ဂိုလ်တော့မစ္ဆဒိဋ္ဌိပါဒီလိုနှိမ်ချခေါ်လိုက်တာအဲ့ဒါလေ ဆယ်ခြင်းတစ်မျိုးပဲဒါမျိုးမလုံးမြောင်တတိထားရတယ်နော်ဘုန်းကြီးတို့ရဟန်းတော်များဆိုရင်တော့အပြစ်ကြီးကြီးနဲ့ဆွဆွတော့ကိုလိုလိုဘာစီကကြာနေပြီသံဃာတိတရားဘာသိနေပြီဒီလိုပြောရင်လည်းဒါဆဲတာနောက်တစ်ခုလူချင်းချင်းတော့မင်းအမေတတ်တဲ့ကောင်းမယ်ဖေတတ်တဲ့ကောင်းမယ်သံဃာတွေသင်ခွဲတဲ့ကောင်းမယ်ဒါအပြစ်ကြီးရာတွေနဲ့ဆွဆွဲကြရမျိုးဒါတွေလည်းပဲဆဲခြင်းတစ်မျိုးပဲနော် တကယ်တော့ဘုန်းကြီးတို့တည်တာက နေမဲ့ငါပဲရိုင်းရိုင်းဆက်ဆက်ကြမ်းကြမ်းကြမ်းတဏ္ဍကြုံမှာဆဲတယ်လို့ထင်တော့ပြောချင်တာဒါလေးမှတ်ထားဖို့ပါပဲကိုမကြိုက်တာတွေပြောဆိုဆက်ဆံနေမယ်ဆိုရင်လည်းပဲဒါဆဲခြင်းပါပဲအဲ့ဒါမျိုးမဖြစ်အောင်တတိထားတယ်နော်ဒါရင်းနဲ့ပတ်သက်ပြီးဒီရဲ့အကြောင်းအရာလေးတွေထဲမှာဘုန်းကြီးတို့အကြောင်းအရာလေးတစ်ခု မမတာတာအရင်ကတော့ကရုဏာပြောပြပါလေဒါလေးလေးပြောချင်ပါတချို့ကကိုမကြိုက်တဲ့ပြုံဘူးကိုကိုယ်တိုင်လုပ်နေလူကြီးဖြစ်လာတဲ့အခါမှာဒါကိုတတိထားဖို့မိဘဖြစ်လာတဲ့အခါတတိထားမယ်ကိုကြိုက်မကြိုက်တဲ့ပြုံဘူးကိုလည်းမလုပ်ကိုမကြိုက်တဲ့အပြောဆိုမျိုးကိုမကြိုက်ကိုလည်းမပြောနဲ့ဘုန်းကြီးတို့ဒါတော့ပကံရာဇုံနဲ့မှာသွားတွေ့တယ်ပကံရာဇုံနဲ့မှာ မတ်ချုပ်ရည်ရာဇသိညာဆိုတာနာမည်ကြီးပေါ့မတ်ကြီးအဲသူဘယင်ကြီးနတ်ရောဆံသွားကတာနေအောင်နဲ့ငယ်အကြီးသားကမောက်မှာခက်ထန်တော့တာကြီးကိုနာမတင်မဲ့ဖယ်ရှားပြစ်ပြီးတော့ပြစ်ပြစ်တဲ့သားငယ်သားတော့အငယ်ပေါ့နော်ရတ္တိဟာပတိကိုနန်းတင်ပေးလိုက်တဲ့မတ်ချုပ်ကြီးတော့မတ်ချုပ်ကြီးက နန်းတင်ပေးလိုက်လို့ဘယင်ဖြစ်လာတဲ့ရာပရိသေကမင်းကဘာဖြစ်လာလဲဆိုမတ်ချုပ်ယူဆိုကျေးဇူးမသိဘူးကျေးဇူးရှိတဲ့ဘက်ကဆိုကျေးဇူးသိရတယ်။ဒါဆိုရင်တော်တော်များများမသိဘူး။လူရောဘုံညောပေါ့နော်။အဲ့ဒါငယ်တော့တော့ပြဿနာမရှိဘူးပြ။ကြီးတဲ့အခါမှာပြဿနာတက်တာ။ကိုကကျေးဇူးသိမှကိုကကျေးဇူးသိတဲ့ဘက်ကပေါ်တယ် ကိုယ်ကယေရှုဆက်မှာကိုယ်ကိုယေရှုဆက်တဲ့ဘက်ကလည်းပေါ်တယ်ဗျာကိုယ်ကယေရှုမသိရင်ကိုယ်လည်းယေရှုသိမဲ့လို့မရှိဘူးငယ်တော့တော့သွားနိုင်လာနိုင်ပြောနိုင်ဆိုနိုင်ကောင်းတော့ဗျာကိုယ်ကြီးလာတဲ့ခါကျတော့ကိုယ်မှာကအင်းအားတွေဆုပ်ယုပ်လာပြီကိုယ်ကငငယ်တော့ယေရှုသိကမှာကိုယ်ကိုယေရှုသိပြီယေရှုသိတဲ့ဆိုတော့ပုံပေါ်ပေါ်လာကိုယ်ကယေရှုဆက်ယေရှုပြုခဲ့ဘူးမှာကိုယ်လည်းယေရှုပြုတဲ့ပုံပေါ်ပေါ်လာနော် ုန်းကြီးတို့ရဟန်းတော်များဆိုပို့ဆိုတာပေါ့ကိုယ်သားသမီးရင်းမှမရှိတာအဲအဲ့ဒီလိုကျေးဇူးမသိခင်ကျေးဇူးကံကံအသက်ကြီးတဲ့အခါဒုက္ခရောက်လို့နော်ဒါကြောင့်ဒီချို့ဆရာတော်ကြီးတဲ့အသက်ကြီးကောင်းကြီးမှဘယ်သူမှဆောက်ရှောက်မလို့မရှိဘူးဒါမျိုးတွေဖြစ်တယ်ဒါတွေတတိထားစရာပေါ့နော်အဲ့လိုပြောချင်တာဒီမှာရာသပညာမချုပ်ကြီးကနန်းတင်ပြီးလို့နန်းဖြစ်လာတဲ့နရတိဟာပတိမင်းပေါ့နော် သူကကျေစုမသိဘူးမသိတော့မချုပ်ကြရဟုတ်လားပညာရှိတတိလွတ်ခဲဆိုဒါလေးလည်းမှန်တော့အဲ့ဒီမှာသူကပညာရှိပြီးပြီးဟုတ်လားသူကတစ်ဖက်သားကိုနှိမ်ချပြောဆိုတာပါပဲ။ဘာဖြစ်လဲဆိုတော့ဒီနရပရိတိယမင်းရဲ့အဆက်နွယ်တွေကသူ့ရဲ့အဖွားမိဖုရားမဖြစ်ချင်မဖြစ်မီအချိန်ကလာရုံးတဲ့လုပ်ငန်းနဲ့တံမိုးအောင်ကြောင်းပြပါ။ ဒါကိုသူ့ရဲ့မျိုးမျိုးရိုးနယ်ကိုနှိတ်ချပြောဆိုကိုစိတ်ကူးလိုက်တာအဲဘေးညီလာခံတက်ဖို့သွားတယ်အဲတော့အဲ့ဒီခက်ကလည်းကိုယ်စားလိုက်ကြဒီနေ့ချိန်ဒီဘုန်းကြီးတို့နိုင်ငံနဲ့ကိုယ်ကစားကြတော့အဲတော့ကိုယ်စားဖို့အတွက်ကိုယ်ရည်ယူသွားတကကိုယ်အကောင်းနဲ့မယူအကိုယ်ရည်နဲ့ထည့်ယူသွားတယ်ကိုယ်နဲ့ကိုယ်ရည်ကိုယ်ရည်နဲ့ယူသွားတယ်ညီလာခံဘေးညီလာခံမှာရာသပညာမကြီးအမတ်ချုပ်ကြီးတို့ဘေးအနီးနားထိုင်ရမှာပေါ့ ဘယင်မြင်အောင်ပဲအဓိကထိုင်တာလည်းပါမို့အဲ့တော့မေးတယ်ဘိုးကိုကိုယ်ကိုယ်ကြီးနဲ့ဘာလို့ကိုယ်နေထည့်ယူလာတာတော့ဒီလိုမေးတယ်မေးတော့ဟုတ်လားသူနန်းတင်တာလားသူကျေးဇူးမသိအောင်ကောင်းလားဆိုအိမ်မှာတွေ့တော့တာရှင်မင်းကြီးတဲ့ပန်းဘုတ်တီရဲ့သားမီးတွေကကောင်းစားနေတဲ့ဒီဒီယွန်းတဲ့ကိုလုံးမဲ့သူတွေကမရှိတော့လို့ကိုယ်ကြီးအကွဲနေပဲထည့်ယူအဲ့လိုတွေ့တာ ပြောချင်တာတော့မင်းဒီလိုမျိုးရိုးနေလာတာဒါကိုပြောချင်တာနော်သူနေကြတဲ့မျိုးရိုးကိုပြောလိုက်တာဒီတော့ဘာဖြစ်လာလဲဆိုရတ္တပရိတိကမင်းကဘယ်ခံနေဒီလိုပြောခံဘာလို့ပြန်တွေ့အဘိုးတဲ့ဖះစီရီမြောက်ထီးတော်တင်တဲ့ကဘာလို့ဘယ်လိုထီးတင်တဲ့ကညမ်းနေစင်တယ်ခုကတော့ခင်မညမ်းနေမှာရှေးတုန်းကတော့ဝလုံးနေကျိုးနေဆင်းနေတက် တော့ညှန်းဆင်ရပါတယ်ဘုရားအဘိုးတဲ့ထီးတော့တင်ပြီးတော့ညှန်းကဘာလို့ ਆ လဲအမဗျာတဲ့ထီးတော့တင်ပြီးတဲ့ခါကျညှန်းက ကြီးညိုပွဲရမရှိတဲ့အတွက်ဖြတ်ပြရပါတယ်အဲ့မှာအဲ့ဒီဥပမာအတိုင်းပဲမင်းကတောင်းတယ်ဘိုးကျောက်ကဘယင်မဖြစ်ခင်ညှန်းနဲ့တူတယ်ဘိုးလိုလာခဲ့တယ် အခုတော့ပြင်းဖြစ်နေဖုတ်ကိုမလိုလားတော့ပါဘူးဒါကြောင့်ညံနဲ့တူတဲ့ဖုတ်ကိုယာရုကဖြုတ်ပြင်မှာတော့မယ်ဆိုပြီးတော့ယာရုကဖြုတ်နေနေသာပေးတဲ့အနေနဲ့ပကန်းနဲ့ဒလားပဲနှင်ပြစ်လိုက်တာဒါနရပတိတိဟာမင်းတော့သူ့ကိုနှိမ်ချပြောတော့မကြိုက်ဘူးဟောဒီနေ့ကျသူကလည်းနှိမ်ချပြောတော့ပြောပြန်တယ်နော်သူကိုယ်တိုင်ကနှိမ်ချမှုမကြိုက်ပေမဲ့သူကိုယ်တိုင် လူကြီးဖြစ်တဲ့ချိန် သူကိုယ်တိုင်မှနှိမ်ချပြောတဲ့စကားတွေလုပ်ခဲ့ပြန်သူ့မှာသား၃ယောက်ရှိတယ်ဥဇနာကြော်စွာတိဟတုအငယ်ဆုံးဖြစ်တဲ့သားတိဟတုတိဟတုကဘာလဲဆိုမိဖုရားရှင်မောက်ရဲ့သားပေါ့ရပရိမင်းဟာသူအစတော့မဲ့တယ်စတော့မဲ့တဲ့ကာပွဲတော်ကြီးအများကြီးပွဲတော်300ပါမှဒီလိုဆိုဝတ္တကိုကြိုက်တဲ့သဘောရှိပါတယ် အဲ့ဒီမှာဘွဲတော်တီတဲ့ကဘာဖြစ်လဲသားချင်းတယောက်ကိုတော့ဝက်လက်ပေးတယ်သားငယ်ကိုတော့ဝက်ချေတော်ပေါ့ဗျာပေးတယ်လို့ဆိုတယ်ဒါကိုလည်းဘုန်းကြီးတို့ဒီဝက်သားကြောင့်ကောင်းကောင်းနားမလဲတော့မသိဘူးပေါ့ဗျာဒီလိုခွဲခြားပေးတာမြင်တော့မိဖုရားရှင်မောက်ကမကြင်တော့သူသားကြတော့ဝက်ချေတော်ပေးတယ်ဟိုကြဝက်လက်သားမင်းဒါမျိုးပေါ့မတူမတန်ခွဲခြားဆက်ဆံနေသူကခံစားတော့မကျင်တော့ ပြီးတော့ဘာလို့လဲမိဖုရားရှင်မောကစဖုံမှုကိုလပ်ပြီးတားငယ်တရားသူကိုဝက်လက်ပေးစေပြီးတော့တားရင်းရောက်တော့ဝက်ပေါင်ဝက်ချီလောက်တွေပေးဖို့စိတ်ခိုင်းဘင်းကလည်းဒူဒူပွဲတော်ဒီတော့ကတိတော့တိသွားတဲ့ကပြဿနာဆုံးဆန်းစစ်စစ်မှုမှန်ပေါ်လာစဖုံမှုကိုလှုပ်ဖြုတ်အပြစ်ပေးလိုက်တော့ဗျာအဲသူမိဖုရားနဲ့တား ဒါကြတော့သူ့မိဖုရားနဲ့သူ့သားတော်ဖြစ်နေတဲ့အတွက်သူကအားလုံးလဲအရေးမယူပါဘူးအရေးမယူပေမဲ့လို့ဒီကိစ္စဖြစ်ပြန်တော့ပိုင်းမှာရှင်မောက်ကို ရှင်မောက်လို့နာမည်မခေါ်တော့မိဖုရားရှင်မောက်ဝလက်ခိုးမဒီလိုခေါ်တယ်သားတော်ဒီဟာသူကြပါခေါ်လဲတန်းငယ်ဒီဟာသူကြတော့ဝလက်ခိုးမသားပြောင်းလောင်းကြီးစဲလို့တဲ့အနေနဲ့ခေါ်လာတယ်ဒီစကားက ချီးမွမ်းတဲ့စကားမဟုတ်ဘူးချီးမြှောက်တဲ့စကားချီးကျူးတဲ့စကားမဟုတ်ဘူးနှိမ်ချပြောတဲ့စကားအဆက်ကွဲတဲ့စကားဖြစ်နေအဲ့ဒီစကားဖြစ်တဲ့အတွက်ကြီးရယ်လိုလို့ခေါ်တိုင်းခေါ်တိုင်းသားငယ်ဖြစ်စီလုံးဝမကျင်တော့ခေါ်လေအညိုဒေတာတွေညိုဒေတာညိုဒေတာတနေ့တခြားကြီးလာရှင်းလုံးကဘယ်နေရာကိုသားတွေအသက်ရွယ်လေးရလာအတတ်ပညာတွေစုံသွားတယ်ကနန်းတွင်းမှာအတူမထားဘူး မြို့တွေရွာတွေပိုင်စားပေးပြီးတော့အိမ်မှာနေခိုင်းတော့အဲ့ဒီလိုနေနေချင်းတစ်ချိန်မှာပေါ့လို့တေဝီယတာတာစစ်တပ်ကဘုန်းကြီးတို့ပကံကိုတက်ပြီးသိမ့်တယ်လို့ဆိုပါတယ်အဲ့တော့ခန္ဓာနရဝရိတရားမင်းကခြေနေမကောင်းတော့အောက်ပိုင်းကိုထွက်ပြေးရတယ်တရုတ်ပြေးမင်းဆိုသူပဲသူဟာစစ်တပ်ကသူ့နောက်ကတရုတ်စစ်တပ်ကလိုက်တော့နောက်ပြေးရတော့ ပြည်မျိုးအောက်ဖက်တရုတ်မော်ထိရောက်တယ်လို့ဆိုပါတယ်အဲတရုတ်တပ်တွေကနောက်ပိုင်းပကံကို အမျက်သိမ့်ပိုင်မထားဘဲနဲ့ပြန်ဆုတ်အဲ့မှာနရပတိနရတိဟပတိမင်းဟာပကံကိုပြန်တက်လာလန်ခုလမှာသားတော်ငယ်သားတော်ငယ်ကိုဖယ်ပေးတာပြည်မျိုးကိုပိုင်စားပေးတာ ဒီမင်းကစားတော့မက်တယ်ဆိုခုနကဘုန်းကြီးပြောခဲ့တရက်တရက်ဟင်းကုတ်အောင်300ပါမှာစားတာအဲ့တော့လန်ကုလမှာရှိတဲ့သားငယ်တွေဝင်တယ်ခေါ်နေကြတိုင်းညာသူကတော့တပတ်သားကိုကြည်ညိုလို့သူစိတ်ထဲတော့ဘာမှဖြစ်ချင်မှဖြစ်မှာပေါ့ဒီပါဒါပေမဲ့သူခေါ်နေကြတိုင်းဝလကုမသာဝလကုမသာဒီလိုကကိုကငကိုတွေကဒေါသအာဂတရှိနေတော့ဒီဘင်းစားမဲ့ စားဝယ်စားတော်ပွဲထဲမှာပါစိတ်ခတ်ပြီးတတ်လိုက်တာအဲဒီဘင်းကြတော့ဘာဖြစ်လဲသူ့ကြတော့အသက်ပါပေးဆက်လိုက်ဒါတွေတတိထားဖို့ပါပဲဘုန်းကြီးတို့ပြောချင်တာကိုမကြိုက်တဲ့အပြုမူကိုလည်းဘုန်းကြီးတို့တွေမလုပ်အောင်ကြိုးစားကြမယ်ကိုမကြိုက်တဲ့အပြောစုကိုမကြိုက်မပြောနဲ့ပေါ့ဗျာ တချို့ကကိုမကြိုက်တဲ့ပြုကိုတော့လုပ်တယ်သာသမီလေးတွေမလုပ်စေချင်ကိုမကြိုက်တဲ့ပြောဆိုကိုတော့မလုပ်ကိုတော့လုပ်တယ်သာသမီလေးတော့မလုပ်ချင်အဲ့ဒါကြောင့်မကောင်းဘူးအဲ့ဒါမျိုးမဖြစ်အောင်တောင်းငယ်လေးသမီးငယ်လေးတွေကိုစနစ်တကျဘုန်းကြီးတို့ဆရာတော်လုပ်တဲ့ပုံကုများတယ်ကိုတပည့်တွေကိုစနစ်တကျသွန်သင်ဆုံးမဖို့တော့လိုတော့ဘူးဒါတော့ဘုဒ္ဓဘာသာနဲ့သိက္ခာဘုံနဲ့ပတ်သက်တော့ဒုရမေရိယနဲ့ပတ်သက်ပြီးပြောကြအောင် အဲတော့ဘာပြောလဲဆိုတချို့ကသူရမီဒီယာနဲ့ပတ်သက်ပြီးဘာပြောလဲသူရမီဒီယာနဲ့ပတ်သက်ဘာပြောကြလဲဒုစိုက်10ပါးထဲမှာကြာကာယဒုစိုက်3ပါးဝစီဒုစိုက်4ပါးမနောဒုစိုက်3ပါးပေါ့ကာယဒုစိုက်ဆိုပါဏာတိပါဒအာရိနာကာမိသမိသဝစီဒုစိုက်ဆိုမုဒဝရပိတုနာပုဒဝတမ္မပလမနောဒုစိုက်3ပါးဘိဇာပြပါဒမိသဒိဋ္ဌိအမြပစ္စည်းတွေမတရားလိုချင်တာ ပြပါဒဒေါသထွက်လွင်တာမိစ္ဆာဒိဋ္ဌိအယူဆအတွေ့အမြင်မှားတာအဲ့ဒီထဲမှာကြတော့သူရမေရိယမပါဘူးမပါတော့သူရမေရိယကြိုက်နေတဲ့ပုဂ္ဂိုလ်မူရစေဝါလောင်းအယက်သေးစာကြိုက်တဲ့ပုဂ္ဂိုလ်ကအော်ဒုစရိုက်7ပါးထဲမှာသူရမေရိယပြထားတာမရှိဘူးဒီတော့သူရမေရိယဒုစရိုက်တဲ့မပါဝင်တဲ့အတွက်အပြစ်မကြီးပါဘူးသူကကြိုက်တာကိုကြိုက်တော့ဒီလိုကြောင်းပြနေပြောတော့ ဒါနဲ့ပတ်သက်ခွန်ကြီးတို့မူလတိကဆရာတော်ဆိုရှိပါမူလတိကဆိုတာဗိဓမာတွေထဲမှာဓမ္မတက္ခိပါဠိတော်ရှိတယ်သူ့ကိုဖွင့်တာထာတာမိနိထကရာသူ့ကိုဖွင့်ထဖွင့်တာမူလတိကနုတိကဒါမျိုးတွေရှိတယ်အဲ့ဒီဗိဓမာကျမ်းဂန်တွေကခက်တယ်ကြည်ရတာဒီကတွေလည်းခက်ခဲနေနေတယ်အဲ့မူလတိကဆရာတော်ကနေရှင်းပြတာလည်းရှိတယ်ဒုစရိုက်7ပါးထဲမှာ ခုနပြောတဲ့သေသေရကသူရမေရကဘုရားစေဝမပါပြီမလို့အပြောအာယုံ၅ပါးထဲမှာ အတွေ့အထိကာမဂုဏ်အာယုံကိုဖုထပါယုံဆိုတဲ့အပြောအာအတွေ့အထိအာယုံ၅ပါးနော်အတွေ့ကာမဂုဏ်တွေမှာအတွေ့အထိကာမဂုဏ်အာယုံကဖုထပါယုံပြောအာပြီးတော့မူရ ဇေဝသေးသေးရဒါတော့စမ်းဖို့ကလေရတာယုံဆိုအပြောအာယုံပဲဒီတော့ဒီကာမေတုမိစ္ဆာဆရာနဲ့သူရမေရိယတို့ဟာဘာသွားပြောအာယုံချင်းတူနေကာမေတုမိစ္ဆာကကာမဂုဏ်အာယုံတွေကို နှစ်သက်သဘောကြတာကိုပြောတာအဲဒီအဲ့ဒီလိုသူရမေရိယနဲ့ကာမေတုမိစ္ဆာကတူးနေတဲ့တွေ့သူရမေရိယနဲ့သူရမေရိယကာမေတုမိစ္ဆာဆရာမှာပါဝင်နေဒီလို ပြီးတော့ဒီကြောင်းနေလားဆိုတော့ဒီအရက်သေးဆောင်မှုရတောက်လိုက်သုံးလိုက်ဘာမှအဆက်ကြောင်းမရှိဘာမှမလုပ်ရတာမေလဲတာရတာဖေလဲတာရတာနော်ဘုရားနိုင်ငံမှာဆိုရင်စီဆိုင်မှာဖြစ်ပြတကူဟိုနေတကတယောက်ကရှောင်းဘာပြီးမှစီဆိုင်မှာဖြစ်သွားတာဆိုရင်ဒါကနေမိဘနဲ့ဘုလုံးတပ်ပြလိုက်တာမျိုးတမွေးစေဝါသုံးဖြစ်တာဝိစေဝါသုံးလာရင် ဘာဖြစ်လာလဲဘာမှအတိတရားမရှိတော့တတိလလွတ်ဖြစ်တော့တတ်ရမလားခိုးရမလားသူများသားများပေါက်ပြမလားလိန်ရမလားဝစီတုဆိုင်လေးပါကျူးလွန်ရမလားဘာမစို့ကုန်လို့ရဲတာအဲကြောင့်မို့သူရမေရိယဒုစရဖြစ်ဖို့အကြောင်းအကျိုးဆက်ဆက်ကျေစုပြုနေတဲ့အတွက်သူရမေရိယဒုစရဆယ်ပါးထဲမှာပါဝင်နေပါတယ်ဒီလိုကောက်ချက်ချပြတော့ ဒီတော့ဒီမှာတခုမေးစရာကြီးတာဒါဆိုရင်မူရည်စေဝါဒီထဲမှာဒီမူရည်စေထဲမှာမူရည်စေတို့တချို့စားစာတွေမှာပါဝင်တာကိုအပြစ်ရှိသလားစေထဲမှာပေါ့နော်သူနောက်တိုင်းစေတွေထဲမှာဒီယောဂပြောက်ဖို့အတွက်ဒီစေတွေသုံးရတာရှိမှာကျုပ်စားစရာတွေမှာအင်းညီနန်းတွေပျောက်ဖို့အတွက်ဒါတွေသုံးရတာရှိတယ်ဒါတွေရောอืม အနန္တပြောင်ချက်ထားတာဖြစ်ရင်တော့ဒါလူတွေစားကောင်းတောက်ကောင်းတို့ဘုန်းကြီးလည်းလည်းစားတော့ကောင်းပါလေဒါပဲခုနကမူရစေဝါအနေနဲ့ဟုတ်လားမူရဒီကအနန္တမပြောက်ဘူးဆိုရင်တော့ဒီဟာတွေကတော့ခုနယောဂဖြစ်လို့တောက်တာတမျိုးပေါ့ယောဂမဟုတ်ဘဲနဲ့ ဒီအနန္တလည်းရှိနေမူစေတာတတ္တိလည်းမကုန်စေဘူးလို့ဒါတော့အပြည့်ဖြစ်နေပါတယ်။ဘာဖြစ်ဖြစ်ပေါ့ဗျာဘုန်းကြီးတို့ဒီတီလာတွေကိုလည်းလုံရင်တော့အသက်ရှည်တယ်လူတွေကကျမ်းမာရေးကောင်းရင်လည်းအသက်ရှည်ခြင်းတော့အဲဒါမျိုးအဲတော့ကျမ်းမာရေးကောင်းရင်အသက်ရှည်ခြင်းရင်ခုနကဒီထဲမှာဝတ္တလဝတ္တဗမင်းကိုတန်ခါတော်ရှင်များကဗာမယာချမ်းချမ်းပေးထားလဲဆိုတော့ဗာလေတီလာဆောက်တည်ဖို့ သီလစောင့်တည်တဲ့ပိုင်းမှာလည်းဘုန်းကြီးတို့ဟိုတုန်းကခဏခဏပြောခဲ့ပါတယ်သီလဒီတိုင်းကြတယ်လုံမှုခက်တယ်ဘာဝနာတစ်ခုနဲ့ထိရင်ပုံလုံးနော်သီလကိုဘုန်းကြီးတို့ခွဲပြကြတယ်ဘုရားဝိသုဒ္ဓိမဲ့ပါပါနော်ဟာနာဘာဂယသီလတို့အောက်တန်းကြတယ်တချို့ကသီလပဲစောင့်တည်တာရှိတာလေသီလစောင့်တည်သီလလုံဖို့အတွက်တေချာကယုမဆန်သီလမရှိတဲ့ပုဂ္ဂိုလ်နဲ့ပေါင်းနေသီလပျက်စီးဖို့ကြောင်းတယ် အပြောအောင်နေလိုက်စားနေမယ်ဒါလည်းသီလပျက်စီးဖို့ကြောင်းတယ်မက်စီနားလျာကိုစိတ်အင်းဒီ6ပါးကိုမထိန်နိုင်ဘူးဆိုရင်သီလပျက်စီးဖို့ကြောင်းမယ်နော်အဲ့ဒီလိုသီလပျက်စီးတဲ့သီလမလုံဘူးဆိုရင်အာနာဘာဂိယသီလခေါ်ပါတယ်နောက်ထိတိဘာဂိယသီလတချို့သီလတော့လုံအောင်တော့စောင့်တယ်စောင့်တည်တယ်သီလစောင့်တည်ပြီးတော့ဒုတင်ဆောင်တာတို့သမထဘာဝနာတွေပွားတာတို့ဒါမျိုးပေါ့ ဝိပဿနာပွားတာမလုပ်ဘူးသီလမပြတ်ယုံလေးပဲနေတာပဲနော်အဲ့တော့အဲ့လိုသီလမပြတ်ယုံလေးနေတော့ဘာဖြစ်လာလဲဟောငါတို့ခိုင်းကသီလပြည့်စုံတယ်ငါသီလပြည့်စုံတယ်ဒါမျိုးတွေဖြစ်ကုန်ဒီအတ္တမာမနာတွေဝင်သွားတတ်တယ်နော်အဲ့ဒါကြောင့်သူကဘာဖြစ်လာလဲဆိုလို့ဟာသူများဖွဲ့စည်းနေမရောနိုင်တာသူများဂိုင်းနေနေမရောနိုင်တာသူဆုံးမစနိုင်တာမဆက်ဆိုင်တာဒါတွေဖြစ်လာတယ်သူသီလလည်းထိတိပါရ တည်ယုံမြရှိတဲ့သီလပဲတောင်းဖို့မရှိဘူးလို့ပြောရမှာတကယ်တကယ်ကျတော့ဝိသေသဘာဝရသီလမျိုးမှာပို့ကောင်းတယ်။ဘာဖြစ်လို့လဲဆိုသီလဒီသီလမကြုံမြောင်းသမထဘာဝနာတွေပွားနေမယ်။သမထဘာဝနာပွားနေမယ်။ဒီသီလကဟုတ်လား။ပို့လုံတာပေါ့။မေတ္တာတရားတွေပို့သက်ဝင်လာမယ်။မေတ္တာတရားတွေလည်းပွားများထုတ်မယ်။အတုပမရဏတတိဩရဏုတိစာရည်တဲ့ ဒီသမထဘာဝနာပွားများပြီးနေထိုင်မယ်သီလလည်းပြည့်စုံတယ်အများနဲ့လည်းနေတတ်တာပေါ့နော်မေတ္တာတရားတွေအကောင်းတာအဲ့ရနေတဆင့်တက်ပြီးတော့နေဗေဒပါကိယသီလဝိပဿနာလည်းအထုတ်သီလတွေပြီးတော့ဝိပဿနာအထုတ်ဝိပဿနာဉာဏ်တွေဖြစ်သွားရင်တော့မဉဏ်ပူဉဏ်ရသွားရင်တော့လောဘဒေါသမောဟကိလေသာတွေကမဖြစ်တော့ဘူးဗျအဲ့ဒီလောက်ထိအောင်ကျင့်ကြအထုတ်ရင်တော့နေဗေဒပါကိယသီလလို့ခေါ်တယ်အဲ့ဒီလိုတွေ ဆောက်တည်မှုရေးကြည့်တယ်ပေါ့အဲလိုအသက်ရှည်ခြင်းရင်ဒီထဲမှာပြောချင်တာပါလေသီလစင်ကြယ်အောင်လုပ်သီလစင်ကြယ်လုပ်ပြီးရေစစ်တွေပါလေလူဒီခေတ်ကတော့ရေစစ်ကမလိုတော့ဘူးနော်တောက်ရည်တန်တဲ့ကောင်းပါတယ်ဘာပြမတာမျိုးတွေလူကြတာမတတ်နိုင်မြောက်ဘူးဒါတွေလူမေးပေါ့နော်ဒီဟောတဲ့ပုဂ္ဂိုလ်ရေများလူပေးရင်တောက်ရည်စံသက်တို့ဟောရည်တန်တဲ့ဆက်တို့လူတာမျိုးတောက်ရည်တန်ဘူးလူတာမျိုးတွေပေါ့နော် ဒါမျိုးတွေပေါ့ရေမရှိတဲ့အရာရေရှားတဲ့အရာရေငံထွက်တဲ့အရာကန္တာအရာလိုအပ်တဲ့ရေတွင်းရေကနေတူပြီးလှူတာမျိုးအဲ့ဒါမျိုးလှူပေးရင်ကောင်းတယ်နော်အဲ့လိုအပ်တဲ့ဆောင်တောက်ရတန်လေးတွေအသုံးပြုယောဂါတွေကင်းပြီးတော့ကျမ်းအသက်ရှိကျမ်းမာတာပေါ့ဗျာဒါမျိုးကြောင့်ပေါ့ဒါအသက်ရှိခြင်းကြောင့်တစ်ခုပေါ့နောက်ပြီးတော့ဘာလုပ်မလဲဆိုဆေးပေါ့ဣလာနာပေါ့ဒီမှာတော့သူကရေစစ်ဆေးလောက်တယ်ပြောတော့တကယ်တမ်းကျတော့ လိုအပ်တဲ့ယောဂီလနာပုဂ္ဂိုလ်များအတွက်လိုအပ်တဲ့ဆောင်းဦးတွေပေါ့ဆေးရုံတွေပါလေယောဂရှောက်ွေဆေးဆင်းတဲ့ဆေးပစ္စည်းသုံးဆေးဆေးရုံသုံးဆေးပစ္စည်းတွေဆေးရုံသုံးကရင်ဆေးပစ္စည်းဆေးရုံဆုံးဟိုစားပေါ့စားတော့ဟမ်ဒါမျိုးတွေလူတာနာချိုသွေးလူတယ်ကြောက်ကတွေလူတယ်မျက်စိစားတွေလူတယ်ချိုသေးသွား body လူတာဒါတွေလည်းကောင်းတာဒီလိုအများကျိုးရှိတဲ့လုပ်ငန်းတွေလူတာနိုင်ကောင်းတာနော် ခဏကြီးကတည်သွားရင်ဒီ body ကြီးကဘုန်းကြီးတို့ကမြတ်တာမြတ်လို့တည်ကြတော့တည်သွားရင် ပြစ်ထားရတာကိုယူသွားလို့မရပါဘူးမြေမြုပ်လည်းအကောင်လောင်နေစားတာပဲနောက်တော့လေအကုန်လုံးပြက်စီးပါတော့ဉာဏ်တဲ့ပုဂ္ဂိုလ်အတွက်အကျိုးအမြတ်ရှိရင်တော့သိကောင်းတော့နော်အမျိုးတွေအဲစေကုသကွယ်ရအောင်လုပ်ပေးတာလူနာတွေပေါ့နော်ဆောက်ရောက်ပေးတာယောဂါစုတွေကာဝယ်ပေးတာအမျိုးတွေပေါ့အများကြီးပဲ ဆေးပညာရှင်တွေဆိုအများကြီးလုပ်လို့ရတော့နော်။မဆေးကျောင်းသားတွေဆေးလူနာပြုတွေသူတို့တက်ခွင့်ရအောင်လုပ်ပေးတာတွေဒါမျိုးသူတို့ဒီစန်တန်များကုညီပံ့ပိုးတာဒါတွေကြောင်းနော်ကြောင်းကြတော့ကြောင်းဟောင်းတို့စေတီဟောင်းတို့ပြုပြင်ပြီးဒါလည်းအကျိုးရှိမှ ပြုပြင်ကောင်းတာပေါ့နော်ဒီစေတီဟောင်းကို ပြုပြင်လို့ အများအတွက်ကြိုးရှိမယ်ဆိုကောင်းတယ်ဒါကကြတော့ဘုန်းကြီးကသိရာချီထောင်ကြည့်ပြီးကုန်ကြခံတယ်အများကကုသိုလ်မဖြစ်ဘူးဆိုရင်တော့စဉ်းစားပြီးလောက်တင်တာပေါ့နော်ညာနဲ့လူဒါတွေဘုရားစီကြီးကလောက်လောက်ထားပါရင်ဘယ်လိုမှလည်းဘုရားဝင်ကိုသွားပြီးကြီးညိုမှုပူဇော်မှုတရားထိုင်မှုဘာမှမလုပ်ရင်တော့အကျိုးတဲ့အပြစ်ကပိုများတာပေါ့ အဲ့ဒါမျိုးလုပ်မဲ့စာတကယ်လုပ်တဲ့နာတော့ဘုန်းကြီးတို့ခုနအများသုံးတဲ့ဆေးရဟောင်းတွေဆေးရဟောင်းတွေလမ်းဟောင်းတရားဟောင်းတွေတကြီးရွယ်ဦးတွေဥမင်ပစွမ်းဖြစ်တဲ့ပုံကိုယ်တွေနေဖို့ထိုင်ဖို့ဘဝရိပ်တာတွေအစာရည်ပေါ့လူငယ်စိတ်ဓာတ်ပြပြအကြောင်းတွေဒါတွေလုတ်ပေနိုင်ကောင်းတော့ဒီနွားကိုမြင်းကိုကြွဲကိုဒီလိုတတ်တာတွေရှောင်မြစ်တယ်ဒီလိုပေါ့ဒီကောင်းမလောင်တွေဆောက်ဆောက်တာတွေလုတ်နေတာဒါမျိုးတွေကောင်းတော့ အဲ့ဒါဆိုရင်တော့ကောင်းနောက်အဟောင်းကတော့လိုအပ်ရင်ပြင်ကောင်းတော့ဒီเจ้าမှာနေရထိုင်ကြမရှိဘူးဆိုဒါပြုပြင်ပြင်ကောင်းတော့ဒီလိုမှဘယ်သူမှမနေဘဲနဲ့သွားပြင်နေတော့ကုန်းရစီများတာပဲရှိတော့ဘာမှထီအောင်မဖြစ်ဘူးနော်အမြဲတမ်းနေနေတဲ့အသုံးပြုတဲ့နေရာမျိုးပြုပြင်နိုင်ကောင်းဒီเจ้าဝင်နဲ့ပတ်သက်ပြီးဒီမှာတကယ်နေတဲ့နေရာပြင်သွားတာလေးပေါ့ သာနာနှစ်2198ခုနှစ်ဗမာကောဇာတက္ကရာ996အဲဒီမှာအင်းဝမျိုးတော်သာလုံမင်းနန်းတက်တယ်အဲဒီမြတ်သာနာကိုဆောက်ချောက်တယ်တစ်ချိန်မှာဓမ္မညာတိုင်ဟန္တာဝရီမျိုးပေါ့ကိုပေါ့အဲဒီကိုရောက်အဲဒီမှာရောက်သွားတဲ့ချိန်မှာအဲဒီမှာပုံကိုယ်တွေဝေဖန်ကြပေါ့ဓမ္မညာတိုင်သားတွေဗမာပြည် တိုင်းသားတွေဟာသာတဗေဒမကုပုဂ္ဂိုလ်မရှိပါဘူးလောပညာလောကီပညာတတ်တဲ့ပုဂ္ဂိုလ်လည်းမရှိပါဘူးအဲ့ဒီစကားကြားတဲ့အခါကျတော့သာလူမင်းကြီးကသူအင်းဝါမှာရှိတဲ့ဒေတာကြောင့်ဆရာတော်ပေါ့သာနာမေဆရာတော်ဤတန်းဆရာတော်ဗျာတက်တော်ဝါတော်40 30 40ဝါရတဲ့ပရိယတိစာပေနဲ့လည်းမြည့်စုံလောကီစာပေလည်းကျွမ်းကျင်တတ်မြောက်တဲ့ဆရာတော်များကိုဗျာမညာတိုင်းတို့ ရမညာတိုင်ဟန္တာဝတီမြို့ဟိုမှာရှိတဲ့တပည့်တွေကိုဆေလွတ်ပေးပါစာရေးလျှောက်ထားတယ်သာနာပိုင်လေးတဆရာတော်ကြီးကတိပိကငင်္ဂါရမထေတိလောကနေငါရမထေတိတာနာနေငါရမထေသုံးပါးနဲ့အတူတဘာတဘာတန်ခါနော်တန်ခါပါ30ပေါ့တဘာတဘာတန်ခါ7ပါးဒီနဲ့ပါ30ဆင်းလွတ်တယ် ဟိုရောက်တဲ့ကရွှေမောတော်ဘုရားရဲ့အရှိပဲတဲကြောင်သုံးကြောင်ဆောက်လို့အဲဒီမှာတန်ခါတွေထားစာပြီးကျန်ကန်းတွေပို့ချခိုင်းနေဘုံဒီတွေမှာဆိုရွှေမောတော်ဘုရားရဲ့သူတို့မှာဆရာမှာဘုရားမင်းညာတိုင်းသာတကယ်စာရပိတ္တမထေမြတ်တွေနဲ့စာပြီးဆွေးနွေးခိုင်းအဲ့လိုဆွေးနွေးတဲ့အခါမှာဘုရားမင်းညာတိုင်းမှာရှိတဲ့တန်ခါတော်ရှင်မြတ်တော်အရင်တော့ဘဝပြစာရပိတ္တလောကီပညာတော့မရှိဘူးလို့ထင်တာခုတော့ စာဝေယဟောလောကတကယ်တက်မြောက်တဲ့ပုဂ္ဂိုလ်ရှိပါလားပြောချီးမွမ်းပြောဆိုကြအဲ့ဒီလိုနဲ့အဲ့ဒီမှာနေထိုင်တဲ့ချိန်နောက်တော့ကိုယ်ရတ္တိတာပြန်တော့ဗောအဲမပြန်ခင်မှာဟန္တာဝတိမြို့တော်မှာတရင်သုံးနေတဲ့ဒီလောကကုရိမထေကြီးပေါ့နော်ဒီမထေကြီးပညာလက်တလောကီလောကရပညာတယာမညာတတိုင်းလုံးကလေးစားကြည်ညိုတဲ့မထေမြတ်ကြီးပေါ့ ဓမ္မရဟန်းတော်များကအင်းဝမပြန်မီမှာထုံမထေကြီးထံမှာသွားရောက်ကြတော့မထေသုံးပါးတွေမှာကြီးဆုံးတိပိကလင်္ကာရဟာသွားကြတော့တဲ့အခါမထေရပါမိတ်လဲရှင်ဖျားတို့ခေါင်းဆောင်သုံးပါးတွေမှာတိပိကလင်္ကာရပုဂ္ဂိုလ်ဟာသူများတဲ့အရင်ကြောင်းရလိမ့်မယ်ဒီလိုမိတ်အဲတော့ကျန်တဲ့ရဟန်းတော်များဘာကြောင့်မလို့ဘာကြောင့်မို့ဒီလိုမိတ်နာလဲရှင်ဖျားတိပိကလင်္ကာရဟာ ဆွမ်းခံသွားရင်လမ်းမှာအချံကျိန်ရှုံးတဲ့ကျုံးလေးတွေတွေ့လာကောက်ရခဲ့တယ်။ကြောင်းရောက်တဲ့ကကြောင်းမှာကျိုးပြတ်တာလေးတို့ပြုပြင်လေးရှိတယ်။ဒီကြောင်းကိုနေနေတဲ့ကြောင်းကိုပြုပြင်နေတဲ့ရဟန်းဟာကြောင်းကိုမြန်မြန်ရလွယ်တယ်။ရှေးပညာရှိတဲ့မိတ်ထားတယ်မိတ်နော်။အဲ့ဒီမထေမြတ်ကြီးမိတ်တဲ့အတိုင်းအင်းဝမြို့ပြန်ရောက်တဲ့အခါတိပိကလင်္ကာမထေမြတ်မြေကန္နာလေးတဲ့ကြောင်းတော်ကြီးလေးတဲ့ကြောင်းတော်တခြား မထေရပါရအရင်ရတယ်ဒါကတော့သာနာဝန်တပတိပိကသာနာလင်္ကာလာစာရမှာပါပါတယ်အဲတော့ပြောချင်တာကကျောင်းကန်တွေတူတယ်ကျောင်းကန်တွေပြုပြင်တူတယ်ဘုရားစီတွေပြုလုပ်တယ်ဒီလူတွေအကျိုးများအောင်လုပ်နိုင်ကောင်းတယ်နော်ဘာဖြစ်လို့လဲဆိုအများကြီးကုန်ကြခံလို့ကျောင်းတဲ့ကံတဲ့တွေလည်းဒီတိုင်းပါကျောင်းမရှိတဲ့တန်ဃာတွေကလည်းရှိရမယ်တန်ဃာဖြစ်ဖြစ်သီလရှင်ဖြစ်ဖြစ် သာနာဝန်ထမ်းပေါ့တကယ်လုံးလုံးနေတဲ့ပုံကိုယ်တွေရှိရမယ်အဲ့ဒီလိုရှိတဲ့ကြောင်းမျိုးကြောင်းဆောင်တွေဆောက်ပေးရမယ်တိမ်ကြောင်းတွေပြီးရင်တိမ်ကြောင်းတွေဆောက်လုပ်မယ်ဆောက်လုပ်ပြီးရင်လည်းဘုန်းကြီးကမဆောက်လုပ်ခင်ကစဉ်းစားပေါ့ကိုယ်ဆောက်လုပ်ပြီးကိုယ်ကြောင်းကိုဒါကိုယ်ကြောင်းအသာနာအတွက်ကြိုးများမပြဒါလေးစဉ်းစားပြီးလူစေခြင်းနဲ့သာနာအတွက်အလုံးမဲ့ပုံကိုရှိမရှိဒါလေးလည်းစဉ်းစားပြီးလူစေခြင်းကြောင်းထိုက် ကြောင်းတိုက်တာဥဆောင်နေတဲ့ပုဂ္ဂိုလ်ဟာနော်တကယ်ကိုရည်ချင်းရှိမရှိရည်ချင်းရှိနေတကယ်ကိုဒါနာအတွက်လုံလုံနေသလားဒါကိုလည်းစဉ်းစားပြီးလူဝင်ကောင်းဒါနာအတွက်လုံလုံနေရောသူကဝိနည်းလေးစားမှုရှိသလားနော်ဝိနည်းလေးစားမှုရှိတာမျိုးဝိနည်းလေးစားပြန်တကယ်ကိုဟိုသူတို့ကောင်းတရားတွေရှင်းချအထုတ်နေသလားဒါတွေကိုလည်းလေ့လာပြီးလှူဒါန်းရင်တော့ကိုယ့်အတွက်ကောတာနာအတွက်ကောကြိုးများတော့ တော့သက်ရှိအကြောင်းလောက်တဲ့ခါမှာလေအဲ့လိုညံနဲ့ဆင်ញင်ပြီးဘုန်းကြီးတို့လောက်စေခြင်းပါအဲ့တော့ဒီမှာဒီအေးစေကြောင်းဟောပြတကယ်အသက်ရှိတာတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာတော့အကုန်လုံးကြားဘူးပါနော်ကျမကြီးနဲ့ပတ်အေးရယောဂကိန်းတဲ့နေရာမှာအေးရရရတယ်ရှင်ဘာကုလဆိုတာ အလုံးကြားဘူးပါ160ရှိတော်မူပါနော် ဒီရှင်မြတ်ကြီးကဘာလုပ်ခဲ့လဲဆိုတော့ဒီနှုတ်စဉ်ဘဝအရင်ဘဝပေါင်းများစွာနောမတတ္တိမြတ်စွာဘုရားပွင့်တဲ့အချိန်ကာလမှာပေါ့နောမတိနောမတတ္တိမြတ်စွာဘုရားလေနာယောဂရတယ်အဲတော့သူကစေပညာကျွမ်းကျင်တော့တောင်းပေါ်တက်ပြီးစေမြစ်တွေရှာဖွေပြီးတော့မြတ်စွာဘုရားဒီစေမြစ်တွေရှာဖွေစကားမြတ်စွာဘုရားယောဂပျောက်ကင်းသွား အဲ့ဒီကောင်းမှုကြောင့်သူကဘောဆက်ဆက်ယောဂခင်းရပါလို့ဆုတောင်းခဲ့အဲ့ရနေတကဘုရုမုဒ္ဒမြတ်စွာဘုရားလက်ထက်ပေါ့အဲ့ဒီမှာလေဘုရုမုဒ္ဒမြတ်စွာဘုရားလက်ထက်မှာပါအနာကင်းတဲ့ယောဂခင်းတဲ့နေရာမှာဣရိယပိတော်ဒါကိုသဘောကျဆုတောင်းခဲ့တယ်ပေါ့နောက်ဝိပဿနာမြတ်စွာဘုရားလက်ထက်ကျတော့လေအဲ့မှာဝိပဿနာမြတ်စွာဘုရားပွင့်တော်မူလာတယ်ပွင့်တော်မူလာတဲ့အခါကျတော့ ခုခုဘုန်းကြီးတို့ဒီဘက်မှာလည်းရှိပါတယ်တိနာပုပ္ပကယောဂနော်ပန်းဝုံမုံနေပန်းပွင့်တဲ့ယာစီမှာဖြစ်တယ်ဒီလိုယောဂတွေဖြစ်တယ်ဖြစ်တော့အဲ့ဒီဆေးတွေနဲ့ကုသပြီးတော့သူကဆေးကြောညင်တဲ့ပုဂ္ဂိုလ်အဲ့လိုလဲတော့ခိုင်းတယ်ကတ္တဝမြတ်စွာဘုရားလက်ထက်မှာကြတော့တကဘာလို့ပြပြန်လဲဆိုတော့လိုအပ်တဲ့အိမ်ချောင်းတွေဆွမ်းချောင်းတွေဆေးကမ်းတွေ အများရွယ်သူလူသွားတိုင်းမှာမိဖို့ဆောင်းနေပစ္စည်းထားဖို့ဆောင်းနေချွေတို့ဆောင်းနေအင်းသားကြီးကျိုးဆောင်းနေဒီကတော့ကြောင်းလိုအပ်ချက်တွေကိုကြည့်ပြီးလှူတာပါပဲအဲ့ဒီလှူခဲ့တဲ့ကြောင်းလိုက်တွေဆောက်လုပ်ခဲ့တဲ့ကျန်သားတွေတရင်သုံးတဲ့နေရာမှာတန်သားတွေဘယ်လိုကူချမ်းချမ်းသာသာတရင်သုံးနေအောင်ကြောင်းလိုက်တွေဆောက်လုပ်လှူဒါန်းခဲ့အဲ့ဒီကုသိုလ်ကောင်းမှုကြောင့်မို့ဒီရှင်ဘာကုလကအသက်ရှည်ခဲ့တာနော်ဘာလို့ အသက်160အသက်ရှိသွားတာခုနကကုသကောင်းမှုပြောချင်တာကတော့ဘုန်းကြီးတို့ဒီထဲမှာပြောသွားတာတော့ဒီလောက်ပဲဒါပေမဲ့လို့ဘုန်းကြီးတို့ဒီတရားအထုတ်ဖို့တော့အဓိကကြတာပေါ့နော်ဒီဟာလေဒီခုနကဝတ္တပမင်းကတော့သူဒီထဲမှာကြည်တာတော့တရားထုတ်တာဒီတစ်ခုမှမပါဘူး။ဒါမှမဲမိတ်သွားတော့တရားထုတ်တာတော့ပို့ပြီးတော့စိတ်ကိုကြည်လင်ချမ်းသာတယ်နော်။ဟုတ် တရားမထုတ်ဘဲနဲ့နေရင်ဟုတ်လားရုပ်တော့ချမ်းသာတယ်စိတ်ကမချမ်းသာဘူးဆိုရင်လည်းနော်ဒီနောက်တိုင်းနေချမ်းသာတဲ့နိုင်ငံတွေဆိုရင်ဒါစိတ်မချမ်းသာတဲ့အတွက်စိတ်ဆင်းရဲတဲ့ဒုက္ခတွေအနေပြီးတဲ့အတွက်ယောဂဆိုးတွေအများကြီးဖြစ်နိုင်တော့အဲလိုစိတ်ချမ်းသာဖို့အတွက်ဘုန်းကြီးကတရားအထုတ်ဖို့လိုတယ်သမထဘာဝနာဝိပဿနာဘာဝနာတွေဒါတွေစနစ်တရားအထုတ်ဖို့လိုတယ်အထုတ်လိုက်ရင်တော့စိတ်စင်ကြယ်ပရမတော့စိတ်တော်ဝိသုဒ္ဓိဖြစ်အောင်လုပ် စေတဝိသုဒ္ဓိဖြစ်သွားရင်စိတ်ကကြည်လင်တန့်ရှင်းလာရအညာတွေတစင်စင်မြောင်အထောက်မြင့်နဲ့အမြင့်အောင်အထောက်လိုက်ရင်ဘုန်းကြီးတို့ဘာတွေသွားတွေ့လဲဆိုတော့စာပေကျမ်းကဒါတွေလည်းကျွန်တော်ကလည်းပြောဦးပါဒီသမထဘာဝနာဝိပဿနာဘာဝနာတစ်ခုအထောက်ဉာဏ်ဖြစ်အောင်အထောက်အထောက်လိုက်တဲ့အခါကျဘာဖြစ်လဲကြောင့်ဒီပညာနဲ့ပညာပါတဲ့ စိတ်ပညာနဲ့အတူတူကဖြစ်တဲ့စိတ်ကြောင့်မို့စေစားရုပ်တွေဖြစ်ပါတယ်အဲ့ဒီစေတစားရုပ်တွေတော့မှာပရဝီတေဇော ပရိဝါဘောတေဇောဝါယောဆိုတဲ့တေဇောတက်လည်းပါတယ်ဝဏခန္ဓာရတာဩဇာတရုပ်တွေလည်းပါတယ်ဝဏယုတ်ကအဓိကပြလင်းအောင်ထွက်စေတော့ဓမ္မဓာတ်တွေဆက်တိုက်မှနေတယ်ဒီဝင်လေထွက်လေပဲမှတ်မယ်ဝိပဿနာရှုတယ်ဆက်တိုက်မှတ်နေတယ် ဉာဏ်လည်းဖြော့မှတတိလည်းပါအောင်မှတ်နေဒီစိတ်တွေဖြစ်တိုင်းဖြစ်တိုင်းဉာဏ်ပါတဲ့စိတ်တွေဖြစ်တိုင်းဖြစ်တိုင်းစေတစာယုတ်တွေဖြစ်တယ်အဲ့ဒီစေတစာယုတ်ထဲမှာဝဏယုတ်ပါတယ်ဝဏယုတ်ကလည်းလင်းအောင်ထွက်တယ်အဲ့ဒီစေတစာယုတ်တွေမှာတေဇောတတေဇောတကလည်းတခါဉာဏ်နဲ့ဥဒိစယုတ်တွေထပ်ထောက်တယ်ဒါဘုန်းကြီးတို့အင်္ဂုတ္တထက္ကရာပေါ့အဲဝိသုအင်္ဂုတ္တထက္ကရာမှာလည်းတွေ့ရဝိသုဒိမမာတိကပေါ့ မာရီကဒုတိယဥစာမီနာ428 429မှာအိမ်မှာတရားရှင်းတာအဲ့ဒီသမထဘာဝနာပညာနဲ့ပညာပါတဲ့သမထဘာဝနာစေကြောင့်စေစာယုတ်တွေဖြစ်တယ်အဲ့စေစာယုတ်တွေဝဏယုတ်တွေတစ်ချက်မှတစ်ချက်ဝဏယုတ်တွေလည်းဆက်တိုက်ဖြစ်အဲ့ဒီစေစာယုတ်တွေမှာတေဇောတပါတေဇောတကနေတကဥစာယုတ်တွေထပ်ဖြစ်တယ်အဲ့ဒီဥစာယုတ်တွေမှာတကဝဏယုတ်ကထပ်ပါပြန်တယ်အဲ့ဒီလိုပေါ့ဒီ စိတ်တွေကြောင့်စေစားယုတ်စေစားယုတ်ဝဏယုတ်ဒီစေစားယုတ်မှာပါတယ်ဝဏယုတ်ကပိုးပိုးကြည်လင်းလာတခါအဲ့ဒီစေစားယုတ်ပေါ်ထဲမှာပါတယ်ဒေဇောတကထပ်ပြီးဥရိသယုတ်ထပ်ထုတ်အဲ့ဒီဥရိသယုတ်နဲ့ဝဏယုတ်ကထပ်ပါပေါ့ပြမှတ်တိုင်းမှတ်တိုင်းဒီစေစားယုတ်ထဲမှာပါတယ်ဝဏယုတ်ဥရိသယုတ်ထဲမှာပါတယ်ဝဏယုတ်ဒါကြီးအဖမှန်ထပ်ထပ်ဖြစ်တော့ဒီမှာအလင်းရောင်ကြီး ဆွမ်းအားတွေပိုကြည်လင်းလာကြည်လင်းလာတဲ့အခါကျတော့ဘုရားရှင်တို့ကြတော့ဟုတ်လားဆက်ကြောင်လာတိုက်တဲ့တောင်းတရားဘုရားပွင့်တော်မူတဲ့ချိန်မှာငရဲမိတွေပါတဲ့စာငြိမ့်သွားလို့ဆိုပါလေခိုက်တမ်းအဲ့ဒါမျိုးအကုန်လုံးဟုတ်လားစိတ်ကကြည်လင်တော့ယောဂလည်းကြည်လင်သွားတဲ့သဘောမျိုးပါပဲပြောချင်တာပြီးတော့မြတ်စွာဘုရားကဒါတွေမကပါဘူးဒီပရိနိဗ္ဗာန်တော့မှာဘာဖွင့်သွားလဲ ဘယ်သူမဆိုရင်အဋ္ဌိပါ၄ပါးပွားများပြီးခိုင်မာအောင်ပြုလုပ်မယ်ဆိုရင်အသက်ကို အာယုကအာယုကပတ်လုံးပေါ့ဆွဲထားပြီးနေနိုင်တယ်ဒါကိုပြောတာရှိအဋ္ဌိပါ၄ပါးပိုင်ပိုင်နိုင်တယ်ပွားထားတယ်ဒါကိုပြောတော့အဲပြောချင်တာဘုန်းကြီးတို့ဒီခုနအာရပစ္စည်းပြန်သုံးသပ်ရအောင်အဲဒီမှာကံစီဥအာရကို ဘုန်းကြီးတို့ကအာရ၄ပါးမှာ၄ပါးလုံးပြုပြင်ရမယ်၄ပါးလုံးကိုကကောင်းအောင် ပြုလုပ်နိုင်သလိုဒီယုတ်ဒီယုတ်တရားတွေဆိုရင်ကံစိတ်ဓုအာရကနေပြီးတော့ပြုလုပ်ထားတာဖြစ်တဲ့အတွက်ဒီကံစိတ်ဓုအာရပြုပြင်မယ်သို့မဟုတ်အာရ၄ပါးလုံးကောင်းအောင်ပြုပြင်မယ်အာရ၄ပါးကောင်းလို့ယုတ်အာရတော့ဒါပြုပြင်ဒီတော်တော်များများသိတော့ နာအာရနာပိုင်းဆိုင်တာကျွန်တော်သုတ်ဝိပဿနာ အထုပ်ပြုပြင်စိတ်ကြည်လျောင်ပြုပြင်မယ်စိတ်ကြည်လျောင်ပြင်ယောဂလည်းကြည်နေတာအဲ့ဒီလိုတွေပြုပြင်တာမျိုးပေါ့အာရလေးပါလို့ပြုပြင်မယ်သုံးဖို့အများနာလေတဲ့ကံစိတုအာရဒီလိုကောင်းအောင်ပြုပြင်တာသက်ရှိဟာနာမယ်အဲ့ဒီလိုပြုပြင်မဲ့စာဘုန်းကြီးကကိုယ်ကဘယ်လိုဖြစ်နာလဲလွဲနေနော်ဒီနေရာကြီးယုံကြည်တာမျိုးတွေနော်ဒါမျိုးတွေ နေရာပြောင်းတာမျိုးပွဲပြင်းတာမျိုးဒါမျိုးပေါ့ဒါတွေအာတာနေဒီဘက်ကိုလိုက်စားနေတာများတယ်နော်အဲ့လိုလုပ်ရင်ဒါကောင်းသွားလိမ့်မယ်ဒါမသိကြပါဘူးဗျာနော်ကံကောင်းကံတွေပြည့်ပြင် ပြုပြင်မှာနော်စိတ်ဓာတ်တွေကောင်းပြုပြင်မှာပုရုတွေညီမြောင်နေမှာစားတော့တွေတင့်တယ်အောင်စားမှာရသောဖြင့်တော့အာရလောက်ပဲတိကထားတာမဟုတ်ဒီမှာကံစိတ်ဥဒုအာရဒီအကြောင်းအလုံးပြုပြင်ရမယ် ကံကောင်းအောင်လည်းပြုစီအောင်ပြုပြရမယ်စိတ်ထားတွေကောင်းအောင်လည်းပြုပြရမယ်ကံကောင်းကိုကုသကံတွေလုပ်ရအောင်စိတ်ကောင်းအောင်တော့သမထဘာဝနာတွေကြိုးကြိုးဆဆအထူးအောင်ပုထုကောင်းအောင်တော့ဒါတွေတော့တင့်တယ်အောင်ဖန်တီးရအောင်အာရကောင်းဇမ္မာကြီးတဲ့ညီညွတ်တဲ့အာရကောင်းတွေစားတောင်းနိုင်အောင်လည်းဒါတွေလုပ်ရအောင်အဓိကတော့ဘုန်းကြီးတို့ကုဟာကတရားသင်တန်းနေမဟုတ်ဘူးပေါ့နော်ဘုန်းကြီးတို့ကကျင့်တဲ့ပိုင်းထီအောင်သွားရမှာအဲ့ဒီတိုင်းသွားရတယ် သမထပိုင်းကိုအရင်သွားသမာဓိရောင်အထုတ်သမာဓိရောင်သမာဓိရသွားဝိပဿနာအထုတ်နဲ့သမာဓိလိုတာပဲခဏိကသမာဓိရောင်အထုတ်ကခဏိကသမာဓိရပြီဆိုမှဟိုပညာဝိသုဒ္ဓိသွားလို့လွယ်တယ်ဉာဏ်နေဖြစ်အောင်အထုတ်လို့လွယ်တယ်ခဏိကသမာဓိလောက်မှမရှိဘဲနဲ့ဝိပဿနာသွားလို့မရအောင်လားရပါတယ်ဒါပေမဲ့လို့ဘာသိညာမှမဖြစ်ပါဘူး ဇံပိုင်းသွားရင်တော့ဇံသမารီကတော့တေချာဘောလိုတာပေါ့နော်အဲ့ဒီဇံသမารီလောက်တည်းရပ်မနေပဲနဲ့ဝိပဿနာတရားဆက်သွားရမယ်ဇံသမารီလောက်ရသွားရင်တော့ဝိပဿနာကိုဆရာသမားနဲ့စိရိတရားအထောက်ရင်တော့ဝိပဿနာဉာဏ်ကြီးမြန်မြန်ဖြစ်ပြီးမညာဘောညာမြန်မြန်ရနိုင်တာပေါ့ဝိပဿနာပိုင်းသွားတဲ့ပုဂ္ဂိုလ်များကြလေဟုတ်လားဘယ်သူမဆိုရချင်တာပဲတိတ်လောဘကြီးလို့မရပါဘူးကိုယ်တဏ္ဍမှာခဏိကသမารီရအောင်ဖြစ်အောင်အထောက် ခဏိကသမารီဖြစ်အောင်အထောက်အောင်ခဏိကသမารီဆိုဘုန်းကြီးတို့ခဏခဏပြောခဲ့ပါလေခဏိကသမารီကလည်းအကြီးကြီးလို့နော်ခဏိကသမารီဆိုဘာလဲဆိုငင်္ဂမြကြားကမြဒါဟုတ်လည်းခဏိကလို့ပြောလို့ရပါအဲ့ဒီတိုင်မှာဖွင့်လာတယ်ဝိသုဒ္ဓိမမာရီကပထမဦးသာမဏေ340နှစ်ခဏိကစိတ်တွေကက်ကကရာတိခဏိကသမารီဆိုဘာလဲဆိုခဏမတ္တထိတိကောသမารီမြင်မြင်ကမြကြားကကြားကမြ ဒါလည်းခဏိကသမารီလို့ဆိုနိုင်တယ်ဟုတ်တယ်ပြောလို့ရတယ်ဒါပေမဲ့အဲ့ဒီလောက်ကတော့ဘာသိညာမှဖြစ်ဘူးမြတ်ဘလို့ခဏိကသမารီမှာဘုံရဝိပဿနာဉာဏ်နဲ့တိုးတက်တယ်လဲပညာဝိသုဒ္ဓိပညာဉာဏ်နဲ့ဆင်းရဲဖြစ်တယ်လဲလို့မေးရင်သောပိဟိအာရမဏိနိဒံတရဒီအာယုမှာကတ်နေရမြဲနေရအနာဘာနာဆိုအနာမနာအာယုမှာကတ်နေရ ဝိပဿနာရှုနေဝိပဿနာဓကမနာဆိုဓကမနာအရင်မှာကံနေမှာဘေးအောင်နေမလိုက်နိုင်အောင်မြင်သမျှတွေမှလည်းကြားသမျှတွေမှလည်းခံစားရတွေမှလည်းစိတ်ပြင်းလောင်းတွေမှလည်းဒါဆိုရင်တော့ဒီမှာရမရအောင်ဓာတ်ဆိုဓာတ်သဘောတဘာဝတစ်ခုပဲသတ္တဆိုင်ကြည့်နေရှုနေနာရကျင်နာတွေလည်းမမှတ်နဲ့စိတ်ပြင်းနေတာလည်းမမှတ်စေချင်သေးဘူးတမာရီများခင်ကြားပြောတာတမာရီရသွားရင်ကြိုက်တယ်လို့မှတ်လို့ရတယ် အာယုန်တစ်ခုတည်းကိုမပြတ်ဖြစ်နေရမယ်ဘလို့မပြတ်ဖြစ်နေဧကကာရိနာပုဒ္ဓမာနောတစ်ခုတည်းဒီအာယုန်နဲ့မှမြင်းနေမယ်ဆိုရင်တစ်ခုတည်းဖြစ်နေရမယ်ဧကကရာဆိုတာ ਨੇ တူတူပဲတမာတိဧကကရာဧကဧကအာယုန်တစ်ခုတည်းမှာကတ်နေရမြဲနေရစွဲနေရအဲ့လိုအာယုန်တစ်ခုတည်းကကတ်နေမြဲနေအာဒီအာနာမနမတ်တယ်ဆိုဒီမှာမှာကတ်နေမြဲနေစွဲနေပြီ အာကိလေသာမှာဘာအတွေးမှမဝင်တော့ဘူးအဲ့ဒါကိုဖွင့်တယ်ပရိပက္ခိနာနာဘိပုတောစัจจิမေကိလေသာနေဝနာတွေးတယ်မနှိမ့်ဆက်တော့မဝင်တော့ဘူးလို့ပြောတာအဲ့ဒီလောက်ထိအောင်တမာရီမြင်းအောင်လုပ်နိုင်ကောင်းတယ်အဲ့ဒီလိုကတ်သွားပြီဆိုရင်ဥပမာလေးပေးတာအပိတောဝိယစိတ်တံနေဆလံထပေတိအပ္ပနာဇံရောက်နေတယ်လို့အပ္ပနာဇံနဲ့တော့မဆိုင်ဘူးနော်ရောက်နေတယ်လို့ပြောတာ ဇန်ဆိုတာကဇန်ငါတွေကိုဆင်ញင်နိုင်စွာရှိရမယ်နမိတ်ကလည်းခိုင်မြဲရဓမ္မကလည်းဇန်ငါတွေကိုဆင်ញင်နိုင်စွာမရှိဘူးဆိုဇန်မရသေးပါဘူးနမိတ်မခိုင်မြဲရင်လည်းဇန်ငါတွေဆင်ញင်လို့မရဘူးဒါလည်းဆင်ញင်တဲ့နည်းတွေရှိတော့အဲ့ဒါနမိတ်မခိုင်မြဲသေးဇန်ငါလို့ဆင်ញင်လို့လည်းမရသေးဘူးဆိုရင်ဇန်ရပြီလို့ပြောလို့မရသေးဘူး စိတ်ကအဲ့ဒီအာယုန်တစ်ခုလုံးမှာမတုံမလို့ကပ်ပြီးတီးနေရမယ်တဏှာတိုင်းကိုအများနာလေအောင်ပြောရင်ဘောလို့ဒီဝင်လေထွက်လေအာယုန်မှာတဏှာလုံးတဏှာလုံးကပ်တဏှာလုံးကပ်တစ်ပါးလုံးကပ်အဲ့လိုမျိုးဟောအဲ့ဒီလောက်ဆိုရင်တော့ဝိပဿနာရှုပါရှုရင်တော့သိဉာဏ်နဲ့ဖြတ်သွားမှာသိဉာဏ်နဲ့ဖြတ်သွားရင်ခုနမကောင်းတဲ့ညစ်ကြေးတွေကင်းလာပါမယ်မကောင်းတဲ့ညစ်ကြေးကင်းလာရင်ဟုတ်လားစိတ်ချမ်းသာတော့ကိုယ်လည်းချမ်းသာတော့ရုပ်လည်းချမ်းသာတော့ အဲ့ဒီကနေတဆင့်တက်ပြီးတော့မညာဖုန်ညာရသွားပြီကိလေသာတွေလုံးဝတွေချုပ်ငြိမ်းသွားမှာပေါ့အဲ့ဒီလောက်ထိအောင်ဘုန်းကြီးတို့လှုပ်ရမှာအဲ့ဒီလောက်ထိကျင့်ရမှာနော်အဲ့ဒီအဲ့ဒီလိုကျင့်သွားရင်ဘာဖြစ်မလဲအသက်ရှိမယ်နာယောဂလည်းကျင့်မယ်ဘဝလူဘဝနေရာကတန်ဖိုးရှိမှာပေါ့အဖို့တန်နဲ့ဘဝနေရာထိုင်ရဖြစ်လိမ့်မယ်အဲ့လိုနေနေအောင်ဘုန်းကြီးတို့စ조사ဖို့လိုတယ်နော် ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပူညာနိဗ္ဗာန်ကိုရလို့ရောက်လည်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်တဲ့ဆုနဲ့တပည့်တော်တို့အားလုံးပြည့်စုံပါပါလို့ရှင်ဗျာ